အရိယာပုဂ္ဂိုလ်တရားတော်နည်းနိဗ္ဗာန်လည်းဟောပြီးတော့နိဗ္ဗာန်လည်းဟောတာလည်းတော်တော်ဆုံးသွားပါပြီ။အာနောက်တစ်ပတ်အခုလောက်ွယ်တဲ့နေ့မှာအပြီးတော့ဟောဦးမယ်လို့တော့ကပြောတာကလည်းဘုန်းကြီးကဟောရတရားဟောနေချောင်းဆိုးနေမှာလားလေချောင်းဆိုးရင်လည်းကြားထားရမှာ။ ဒီဟာဝင်ကြောက်ချင်လည်းကြောက်တော့မယ်အရိယာပုဂ္ဂိုလ်ဆိုတာမဲ့ပုဂ္ဂိုလ်က၄ပါးဟိုပုဂ္ဂိုလ်က၄ပါးအကျဉ်းချုပ်အားဖြင့်7ပါးပါပဲအဲဒီ7ပါးထဲမှာလဲမဲ့ပုဂ္ဂိုလ်ဆိုတာကတော့မဲ့စိတ်ကလေးဖြစ်တဲ့ခိုက်တံလေးစိတ်တကြည်ရင်တခဏလေးပါပဲ တစ်စက္ကန့်တောင်မှသူကမကြောက်ဘူးတခဏလေးအဲဒါသူကတော့သိရေတွက်မရှိပါဘူးဘုပုဂ္ဂိုလ်၄ပါးပဲရေတွက်ရှိပါတယ်အဲဒီဘုပုဂ္ဂိုလ်၄ပါးမှာသောတာပန်သရဂံအနာဂံယဟနာအဲဒီ၄ပါးအဲဒီ၄ပါးမှာသောတာပန်ကအကျယ်ချဲလိုက်တော့ကို24ပါးရှိတယ် အရာကံက12ပါးအနာကံကတော့48ပါးတဲ့ညာနာက12ပါးဒီနေ့ကဟောပြီးသားအရေးအတွက်ပေါ့လေဒီနေ့တနည်းအားဖြင့်တွေ့လို့ရှိရင်လည်းပဲဒီပြည့်နည်းနဲ့လည်းဖြစ်တာအရေးအတွက်တရားပွားတော့တာတွေကြီးပါသေးတယ်ဒါကသာကတာအများမှာတွေ့ရုပ်တွေ့စင်ဒီတိုင်းပါပဲအဲဒီတော့သောတာပန်ကတော့ဒီနေ့ကပြောတာတော်တော်လေးသုံးတာပါပဲ သောတာပန်ဆိုတာလည်းပဲအများဖြင့်ဟောပြောနေကြတော့သောတာပန်အကြောင်းကတော့သိနေကြတာပါပဲသောတာပန်တော်ဟမသမိအာဝိပါဒရမောမိရတောပံဘောရိပရာယံတော်ဓမ္မာရာဘတုတ်ထဲမှာမြတ်စွာဘုရားဟောတာ မရတတရား၄ပါးနဲ့ပြည့်စုံလို့ရှင်မိမိကိုမိမိကြောကြဆုံးကြနိုင်တယ်အဟံငါသည်သောတာပန်သောသောတာပန်ပုဂ္ဂိုလ်သည်အတမိဖြစ်၏အဲသောတာပန်ပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်ဆိုတာဘာလဲဆိုတရားဤဟောရည်ရင်တို့ရောက်သွားတဲ့ပုဂ္ဂိုလ်နိဗ္ဗာန်စီတို့စည်းဝင်ပြီးတော့နေတဲ့ တရားရည်ဟူသောရည်စည်းကြောင်းရည်ရင်တဲ့ကိုရောက်သွားတဲ့ပုဂ္ဂိုလ်ပင်လယ်ထဲကိုတဲတဲ့မှမှစီးဝင်ပြီးတော့သွားတဲ့မြေချောင်းများကရည်စည်းကြောင်းများလိုပဲအဲဒီနိဗ္ဗာန်စီကိုတဲတဲ့မှမှကျောင်းမောတဏ္ဍသွားတဲ့တရားရည်ဟူသောရည်ရင်ကိုရောက်သွားတဲ့ပုဂ္ဂိုလ်ဟာသောတာပန်လို့ခေါ်ပါတယ်သောတာကရည်ရင်အပ္ပန္နကရောက်ပြီသောတာပန္နသောတာပန် မဲခင်7ပါးတရားရင်တို့ရောက်ပြီမဲခင်7ပါးဒီဟူသောတရားဖြင့်နိဗ္ဗာန်ကိုသိမြင်ပြီးတော့သစ္စာ၄ပါးကိုပိုင်းခြားဆုံးဖြတ်နိုင်တဲ့အခြေအနေရောက်သွားတဲ့ပုဂ္ဂိုလ်ကသောတာပန်ပုဂ္ဂိုလ်လို့ခေါ်ပါတယ်ဘဝတာမြတ်တစ်လျှောက်လုံးနိဗ္ဗာန်ဆိုတာတခါမှမတွေ့ဘူးသေးဘူး အဲဒီမတူဘူးတဲ့နိဗ္ဗာန်ကိုခြေဥစွာရောက်သွားတော့နိဗ္ဗာန်ကိုခြေဥစွာရောက်ပြီးတွေ့သွားကိုယ်တိုင်တွေ့ဘူးအဲဒီလိုတွေ့သွားတဲ့ပုဂ္ဂိုလ်သောတာပန်ခေါ်တယ်ဘုရားဘာသာဝင်ပုဂ္ဂိုလ်တွေဆိုတာဘုသူတ္တလေးတာလိုက်စားနေတဲ့ပုဂ္ဂိုလ်တွေကတရားဘုသူတ္တတွေရှိကြပါတယ်အဲနိဗ္ဗာန်ဆိုတာဟာဘယ်လိုတရားပဲလို့ ကိုယ်ကြိုက်နဲ့ကိုယ်ဆုံးဖြတ်ထားတာတွေရှိပါတယ်မေတ္တရားကဘယ်လိုတရားဖို့တရားကဘယ်လိုတရားနိဗ္ဗာန်ကဘယ်လိုတရားကိုယ်ကြိုက်နဲ့ကိုယ်ဆုံးဖြတ်ထားကြတယ်နိဗ္ဗာန်ရောက်နေရောက်နေတော့တဲတူလာမယ်မဟုတ်ဘူးကိုယ်တိုင်မတွေ့သေးရင်မတူကိုယ်တိုင်တွေ့ရင်တော့တူမှာပဲနိဗ္ဗာန်ကတော့တစ်ခုတည်းပဲရှိတယ်ဒါပေမဲ့လို့အဲ့ဒီနိဗ္ဗာန်ကိုကိုယ်ကြိုက်နဲ့ကိုယ်အမျိုးမျိုးဆုံးဖြတ်ထားကြ အဲဒီနိဗ္ဗာန်ကိုတဦးနဲ့တဦးနဲ့နိဗ္ဗာန်ချင်းမတူတော့ညင်းညခုံညတယ်လို့လည်းရှိကြပါတယ်အဲဒီညင်းခုံနေတဲ့ပုဂ္ဂိုလ်တွေဟာဘယ်သူမှနိဗ္ဗာန်ကိုယ်တိုင်တွေ့တာမဟုတ်သေးဘူးမတွေ့သေးလို့သူညင်းနေကြတယ်လို့တွေ့ရင်ဘာမှညင်းစရာမရှိပါဘူးသူကအဲဒီမတွေ့သေးတဲ့ပုဂ္ဂိုလ်တွေကစာတွေ့နဲ့ကိုကြိုက်တဲ့နိဗ္ဗာန်ကိုဟာကိုဟောသူများပြောတဲ့နိဗ္ဗာန်ကိုမဟုတ်သေးဘူးလို့ပဲဒီလိုလုပ်နေကြတာပေါ့လို့ကမှန်ကတော့မတွေ့သေးဘူး နိဗ္ဗာန်ကိုတွေ့ရတာကသောတာပတိမက်ဆေ့ရောက်မှတွေ့သောတာပတိမက်ဆေ့ရောက်ပြီဆိုရင်အဲ့ဒီမဲနဲ့မညာနဲ့မှတွေ့နိုင်တယ်အဲ့ဒီမညာနဲ့တွေ့သလို့ရှိရင်မဲခင်7ပါးတရားရည်ရင်ကိုရောက်လို့သောတာပန်ဖြစ်ပြီးတော့သွားတယ်တဲ့ရှိဥစွာနိဗ္ဗာန်ကိုတွေ့သွားတယ်နိဗ္ဗာန်ဆိုတာဘယ်လိုဟာလဲဆိုတော့ဘုရားဉာဏ်စဉ်တရားဟောတဲ့ခေါ်တဲ့နိဗ္ဗာန်အကြောင်းကတော့ဟောနေပါတယ် တန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဤတန်တိလက္ခဏာတန်တိလက္ခဏာရှိ၏နိဗ္ဗာန်ဆိုတာတန်တိလက္ခဏာရှိတယ်ပါဠိလိုကတန်တိတန်တိဆိုတာဘာလို့ဆိုငြင်းငြင်းပဲအိဗယ်ရှိတယ်သမဏတဲ့တန်တိတဲ့ငြင်းငြင်းတဲ့ဒါပဲ သဒ္ဒနိယတဲ့ဓာပစ္စည်းခွဲခြားပြီးပြောမယ်ဆိုရင်သမဏတန်တိဆိုတာကသမုဒကနေပြီးဖြစ်လာတာကိုသမုဆိုတဲ့အခြေမြစ်သကလုံးပေါ်တယ်အဲ့ဒါကိုဓာတ်လို့ခေါ်တယ်သူကရင်းလာကြဆုံးအရင်းကြဆုံးသကလုံးလေးသမုအဲသမုမှလည်းပဲဥလေးကတော့ရွတ်ကောင်းလို့ထင်တာပါပဲတဲ့ပမ်း

။တန်တိလို့လည်းပြီးတယ်။အဲ့အတူတူပဲသမဏလည်းငြိမ်းချင်းပဲတန်တိလည်းငြိမ်းချင်းပဲ။အဲ့ဒီတန်တိလက္ခဏာဆိုရင်ငြိမ်းချင်းလက္ခဏာကြီး။လက္ခဏာဆိုတာဘာတော့ဆိုရင်ဓမ္မသဘာဝပရမတ္ထတရားတို့ဤပင်ကိုရင်းသဘောအထေကိုသဘောကိုလက္ခဏာလို့ခေါ်တယ်။သဘာဝလက္ခဏာသဘောတရားတဲ့အထေကိုသဘောတဲ့။ဗန္တိလက္ခဏာဆိုတာ ငြိမ်းခြင်းသည်ပင်လည်းနိဗ္ဗာန်ပဲငြိမ်းခြင်းသည်နိဗ္ဗာန်၏လက္ခဏာနိဗ္ဗာန်၏သဘောနိဗ္ဗာန်၏အထေကိုနိဗ္ဗာန်ဆိုတာငြိမ်းခြင်းပဲငြိမ်းတာပဲတဲ့နိဗ္ဗာန်ဘုမာတဲ့ပထဝီဓာတ်ေဇောရပြောကြပါလို့ဘုရားနဲ့နဲ့ဘုရားဝင်စကားပြပြပြတယ်သေဇောရဆိုတာ ပုံနှတ်တာလက္ခဏာရှိတယ်ပူခြင်းဟာသူ့လက္ခဏာပဲေဇောဒဆိုတာပူခြင်းသူ့လက္ခဏာပဲပူတာဒီပင်နဲ့ဒေဇောဒပဲအဲပူတာကတရားဒေဇောဒကတရားမဟုတ်ဘူးပူတာဟာဒေဇောဒပဲအလုံးလည်းမဟုတ်ဘူးအခဲလည်းမဟုတ်ဘူးအပြားလည်းမဟုတ်ဘူးအကြေလည်းမဟုတ်ဘူးအမှုံလည်းမဟုတ်ဘူး အဲပူဇာဟာသူလက္ခဏာပဲကိုယ်နဲ့တွေ့ထိတဲ့အခါအပြင်ဘက်ကအပူဆိုလို့ချင်းကိုယ်နဲ့တွေ့ထိတဲ့အခါကျရင်အဲ့ဒါပူဇာကိုတွေ့ရကိုယ်ထဲကအပူလည်းရှိတာပါပဲကိုယ်ထဲကအပူတွေလည်းဒီပူလောင်တဲ့ဥစ္စာနှလုံးသွင်းလိုက်ရင်ပူဇာတွေ့ရတယ်ကောင်းတဲ့ကဖြစ်ဖြစ်အဲဗိုက်ထဲကဖြစ်ဖြစ်ဒဏ္ဍာကဒဏ္ဍာကဆိုပူတဲ့သဘောတွေ့ရအဲ့ဒီပူတဲ့သဘောဟာသူကတေဇောတာအဲ့ဒါကိုအုံနှတ်တလက္ခဏာ ပူခြင်းလက္ခဏာဒေသောတာပူခြင်းလက္ခဏာရှိတယ်ဆိုတော့ပူခြင်းလက္ခဏာဒီမင်းနဲ့ဒေသောတာပဲလို့ပူခြင်းလက္ခဏာဒီမင်းဒေသောတာပဲလောဘလောဘဆိုတာလိုချင်တတ်မဲ့ခြင်းလက္ခဏာရှိတယ်

အေးကတော့ဒါကတော့ဂုံရောက်အောင်လို့ထည့်တာအပူပဲငြိမ်းတာပဲလို့ငြိမ်းအေးခြင်းဆိုတဲ့အတွက်တချို့ကရေခဲများလို့အေးဆက်ပြီးတော့တွေ့တဲ့ဥစ္စာကိုနိဗ္ဗာန်တချို့ကမှားတယ်မဟုတ်ဘူးဒီလိုအေးဆက်တွေ့တာလည်းမဟုတ်ဘူးရေခဲလို့အေးတာလည်းမဟုတ်ဘူးငြိမ်းတာပါပဲအဲဒါငြိမ်းတာပဲဆင်းရဲဒုက္ခတွေအပူသဘောတင်စားပြီးတော့ခေါ်ရတယ်

အေးတဲ့နိုင်ငံရရသားတွေသွားပြီးတော့ပြောမယ်ဆိုရင်ကြိုက်ချင်မှကြိုက်အေးတဲ့ရတွေကတော့သူတို့အေးတာကဒုက္ခရောက်ဒီခဲနေတဲ့ရတွေနဲ့လားအေးတဲ့ရတွေမှာသူတို့ကအပူနွေးတောင်းတာပူနွေးနွေးလေးကိုသူကဂုံယူပြီးတော့ပြောတယ်အဲ့ဒီရတွေနဲ့ကြိုက်ချင်မှကြိုက်အာမကုပူရရတဲ့နဲ့တော့ကြိုက်ပါရဲ့ဗာတိငြိမ်းအေးခြင်းနဲ့ဆင်းရဲဒုက္ခတွေငြိမ်းသွားတာကိုပဲအေးတယ်ဆိုပြီးတော့ ရှင်းစားပြီးပြောထားပါဆင်းရဲဒုက္ခငြိမ်းတာပါပဲဘယ်လိုဆင်းရဲဒုက္ခတွေတော့ဆိုရင်ကိလေသာဆင်းရဲတွေဝဆင်းရဲတွေတဲ့ကိလေသာတွေလောဘတွေဒေါသတွေမောဟတွေမာနတွေဒိဋ္ဌိတွေအစရှိတဲ့ကိလေသာဆင်းရဲတွေငြိမ်းကိလေသာတွေမဖြစ်နိုင်ဘူးငြိမ်းပါအဲဝဆင်းရဲတွေတဲ့ဝဆင်းရဲတွေဆိုတာကတော့ယုံနာနေဖြစ်ပြနေတဲ့တရားတွေခဏမစဲဖြစ်ပြနေတဲ့တရားတွေအားတွေငြိမ်းပါ အဲ့ဒီလိုငြိမ့်သွားတဲ့သဘောကသူကနိဗ္ဗာန်ပဲအဲ့ဒီငြိမ့်သွားတဲ့နိဗ္ဗာန်ကိုတွေ့တယ်။ဒါသောတာပတိမညာနဲ့တွေ့တာပဲ။ယောဂီပုဂ္ဂိုလ်ကသနာမစဲဖြစ်ပြနေတဲ့ယုံနာတွေကိုအမြဲမပြတ်ရှုမှတ်နေရ။ယူတိုင်းယူတိုင်းဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားဒါတွေတွေ့နေတာပဲ။ဒါလည်းပဲဟိုညာရောက်တဲ့ပုဂ္ဂိုလ်ပေါ့လေ။ညာမရောက်သေးတဲ့ပုဂ္ဂိုလ်စကားသာပုဂ္ဂိုလ်ကတော့ဖြစ်တာပြောက်တာမသိသေးပါဘူး။ ရေးတာကြောက်တာမသိသေးဘူးအဲရှုရမယ်ဆိုတော့ရှုနေရတာဖောင်းနေပိန်နေထိုင်နေထိရယ်ကိုယ်ရယ်ဆန့်နေစသည်ဖြင့်ရှုနေရတာဖောင်းနေဆိုရင်လည်းဘိုက်ဘိုက်ကဒီတိုင်းမှာပဲမရှုခင်ကလည်းဒီတိုင်းပြီးတာရှုတော့လည်းဒီတိုင်းပဲမထူးသေးဘူးပိန်နေဆိုလည်းဒီတိုင်းပြီးသေးတာထိုင်နေဆိုလည်းကိုကြီးနဲ့ကောင်းထည်ကြီးနဲ့ဒီလိုတွေ့တာထိတယ်ဆိုရင်လည်းထိရကအစိပိုင်းကကိုကြီးနဲ့ကိုရင်ကစိပိုင်းနဲ့ဒီလိုပဲပြီးတာပဲ ဝေးတယ်ဆနဲ့ဆိုရင်လည်းပဲလက်ချီပုံသဏ္ဍာန်အတိုင်းဒီလိုပြီးနေတာပဲမြင်တယ်ကြားတယ်လို့မှတ်ကြလည်းပဲအစတုန်းကမြင်တယ်လို့လိုပါပဲဒီလိုပဲရှိနေတာပဲအဲဒီတော့ပထမအာထုက္ခာသပုဂ္ဂိုလ်မှာတော့ဖြစ်တယ်ပြည့်တယ်ဆိုတာမတွေ့သေးပါဘူးအဲရုပ်သဘောနာသဘောလေးတွေမိအောင်ကိုအမှန်တရားကြောင့်ညာဆိုင်ပြီးတော့မှတ်နေရတယ်သုခာသပုဂ္ဂိုလ်ဆရာမတို့တချို့တချို့

ရှင်းတာပြတာမတွေ့နိုင်ဘူးသူကလွယ်လွယ်ကူကူတွေ့တာမဟုတ်ဘူးဝိပဿနာဉာဏ်စဉ်ကပထမအစမှာနာမရူပပရိစ္ဆေဒဉာဏ်ဆိုတာသူကစရတာသူမရောက်ခင်တောင်မှသမာဓိကရှိသေးတယ်သမာဓိမရှိတဲ့ပုဂ္ဂိုလ်ကဒီနာယုတ်ကိုသိသိလို့ကိုမမိသေးဘူးအဲနိဝရဏ၅ပါးတွေမငြိမ်းသေးတဲ့ကာလပတ်လုံးယုံနာကိုသိသိမှုဟာသူကမမိနိုင်ဘူးဒါကြောင့်တန်းနိုင်လို့ရှိရင်ဖြင့်ရှင်းဥစွာ သမာဓိကိုကျေဥစွာပွားများရတယ်သမထအဲသမထသမာဓိသမထသမာဓိပွားများလို့ဥစာရသမာဓိပနာသမာဓိတတ်နိုင်လို့ရှိရင်ပနာသမာဓိပြန်ပွားများတယ်ပနာသမာဓိမှလည်းရကမျှလေးမဟုတ်ဘူးကြီးနေအောင်နိုင်နေပွားများတယ်နိုင်နေပွားများပြီးတော့ဒီဇံဝင်စားလိုက်ဇံငါထပြီးတော့ဝိပဿနာရှုလိုက်อืมဝိပဿနာရှုတော့ဒီဇံလေးတစ်ချိန်တည်းရှုလို့လည်းမရှိသေးဘူးနောက်တွေ့ရတယ်ရှုရမှာပဲ တချို့ကအဲ့ဒါမသိပဲနဲ့ဇာန်ကြီးတဲ့ရှုနေရမယ်အောင်းမင်းလည်းပဲဟုတ်မယ်သူကပွာရပွာတွေလိုက်ရှုရတယ်ပွာရပွာတွေလိုက်ရှုပြီးတော့ပင်မလာလို့ရှိရင်တခါဇာန်ပြန်ဝင်စားလိုက်ဇာငါထပြီးတော့ဝိပဿနာရှုလိုက်ဒီလိုလုပ်ရတာအဲ့ဒါသမထသမထယန္တိကပုဂ္ဂိုလ်သမထကနေတဲ့ပုံအဲ့ဒီသမထမထူထောင်နိုင်တဲ့ပုဂ္ဂိုလ်တွေကတော့ဝိပဿနာအစပြီးတော့ရှုတော့ယုတ်တရားနာတရားတွေကစသိသိယုတ်တရားနာတရားတွေစဘယ်မှာရှိသလဲဆိုလို့ရှိရင် ဒီတော်အား6ပါးကပဲမပြတ်ဖြစ်နေတာရှိနေတာပဲစာရဲပေတဲ့ကနာမည်တွေကိုကြက်မှတ်ပြီးတော့နှလုံးသွင်းရမှာမဟုတ်ဘူးအဲဒီလိုကြက်မှနှလုံးသွင်းနေလို့ရှိရင်ဒါကကိုယ်ပိုင်ညာမမဟုတ်ပဲဟိုကြက်မှသာလို့ရနေတာကိုသိတာကမဟုတ်ပဲအော်ကိုသိတာကဘာလို့မြင်ဖြင့်မြင်တာကိုသိတယ်ကြားရင်ကြားတာကိုသိတယ်နားရင်လည်းပဲဒီနာနာသိတယ် စားတဲ့ခါမှလည်းရတာသူပြီးသွားတွေးကြည့်တဲ့ခါမှသိရကနေပြီးပြီးစိတ်ကုသနာကြံစည်တဲ့ခါလည်းအဲဒီစိတ်ကုသနာကြံစည်တာတွေပြီးတယ်ဒါကိုယ်လည်းပြီးနိုင်တဲ့အလုပ်တွေအဲ့ဒါကလည်းရေးကြည့်တယ်ဒါတွေကိုမသိလို့ရှိရင်ဒီကနေပြီးကိလေသာတွေဝင်နေတာပဲမြင်ရကနေပြီးတော့အမှန်တိုင်းမသိရင်မြင်ရတဲ့အာယဝတ္ထုနဲ့စပြီးတော့နေသစရာကောင်းရင်လည်းလောဘဖြစ်မယ်မုန်းစရာကောင်းရင်လည်းဒေါသဖြစ်မယ် အဲတာမညဆလုံးသွင်းတဲ့အခါမှာလဲမောဟဖြစ်မယ်နောက်မာနတို့ဒိဋ္ဌိတို့ဝိသိကိစ္စတို့အများကြီးကိလေသာတွေအကုန်လုံးဖြစ်နေပါလေအဲ့ဒါဘယ်ကနေဖြစ်တော့ဆိုမြညာကနေဖြစ်တာထို့သူကြားကလည်းဖြစ်တယ်နာယသဒုတိယတွေကလည်းဖြစ်တယ်စိတ်ကူးစဉ်းစားကြံစည်နေရကလည်းဖြစ်တာပဲစိတ်ကူးစဉ်းစားကြံစည်နေတာဟာอืมစိတ်ကူးတဲ့ကောင်းနေလို့ရှိရင်သူသဘောကျတာပဲစိတ်ကူးတဲ့မကောင်းလို့ရှိရင်လည်းစိတ်ပြည့်စိတ်ဆိုးတာပဲ အဲဒီစိတ်ကူးနေတာဟာလည်းငါပဲလို့ထင်နေတယ်ဟောစိတ်ကူးတဲ့ပေါ်လာတဲ့အာယုန်တွေကလည်းသူပဲပုဂ္ဂိုလ်သတ္တဝါပဲမြဲနေတယ်ဘယ်လိုထင်နေတာအဲ့ဒါကိလေသာတွေဒီဥစ္စာတွေကိလေသာတွေအဲဒီကိလေသာတွေမဝင်ရအောင်လို့မြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေကိုရှုရတယ်ဒီလိုရှုတော့ရှုရှုချင်းယုံနာနေပြီးရောလားဆိုတော့ရှုရှုချင်းတော့ဘယ်ပြုံးမလဲသမာဓိမကောင်းမရှိသေးပဲအဲရှုရှုချင်းကတော့ တော်ရုံပဲရှိရတာမရှိတာနဲ့ဆိုင်တော့တော်ရဲပေါ်တယ်ဒါပေမဲ့လည်းပိုင်ပိုင်နေနေကြီးသိတာတော့မဟုတ်သေးဘူးအဲဒီတွင်မှဒီကဖောင်းနေပိန်နေထိုင်နေထိရဲပေါ်ရပေါ်ရတွေမှဒီလိုရှိနေရင်စိတ်ကတခြားလဲသွားအောင်မှာပဲကိုကြိုက်နေကြကိုသွားနေကြအာယုကိုကြိုက်နေတဲ့တဲ့အာယုအဲဒီအာယုလေးတွေသွားသွားစိတ်ကူးတယ်မသွားပါနဲ့ဆိုလို့လည်းမရဘူးသွားတာပဲဒါသူကလမ်းလမ်းကွာပြီးဖို့ ကွာနေကြဖြစ်တော့လမ်းဖုံနေတယ်လို့ဖြစ်လွယ်လွယ်လေးနဲ့ရောက်သွားအဲဒီလိုမြစ်သက်စရာအာယုန်တွေလျှောက်ပြီးတော့စဉ်းစားကြံစည်နေတာတွေကဘာခေါ်တော့ကာမိသနာနိဝရဏခေါ်တယ်တဲ့နိဝရဏသမထဝိပဿနာတရားတွေကိုတားမြစ်တတ်တယ်သမထဝိပဿနာတရားတွေမဖြစ်အောင်လို့ကအနှောင့်အယှက်ပေးနေတာတဲ့ဒီကဖောင်းနေပိန်နေဝိပဿနာကြည့်တော့ ဒီလိုရှုမှတ်တိုင်းရှုမှတ်တိုင်းသာဝိပဿနာသမารိဝိပဿနာပညာတွေဖြစ်နေပါတယ်အဲ့ဒါတွေမဖြစ်အောင်အခုစိတ်ကူးတွေဝင်ဖြစ်နေတာကိုဝိနည်းတဲ့အာယုန်တွေကြောက်စိတ်ကူးနေ10မိနစ်လောက်စိတ်ကူးနေ10မိနစ်လောက်အတွင်းမှာမဖြစ်ရဘူးမမှားရတော့9မိနစ်လောက်စိတ်ကူးနေ9မိနစ်လောက်သာစိတ်နေဝိပဿနာရှုမှုပြည့်သွားတာပဲအဲ့ဒီတော့ဝိပဿနာရှုမှုပြည့်စည်အောင်လို့တားမြစ်တာတော့ကြောင့်ဒီဥစ္စာနိဝရဏတရားခေါ်တယ် အဲဒီလိုစဉ်းစားရင်းကကိုမကြိုက်တဲ့အာယုံရောက်သွားရင်စိတ်ဆိုးလိုက်သေးတယ်ဒေါသဖြစ်သေးတယ်သူကอืมဇာဘာရခေါ်တယ်နိဝရဏပဲဒီကကနေပြီးပြင်းလာတာရှိတယ်ဒီနေ့ပြင်းလာတာအဲဒီနာမိတာခေါ်တယ်အဲဟိုရောက်ပြီးရောက်နေစိတ်မတည်ငြိမ်မဲနဲ့လွင့်နေတာရှိတယ်ဥဒိစ္စခေါ်တယ်ကိုရှိကပြောမဆိုမမိတာပြူမမိတာလေးတွေပြန်စဉ်းစားပြီးတော့စိတ်ပူပါနေတာရှိတယ်ပုဂ္ဂုစခေါ်တယ်อืมဒီလိုရှိနေလို့ရှိရင်ဝိပဿနာပြည့်တယ်ဆိုတော့ မညာပူညာဖြစ်တယ်ဆိုတော့ဟုတ်မဟုတ်ပါမလားလို့စဉ်းစားလိုက်သေးတယ်ဒီတွေကနေဝေမလိုက်သေးတယ်အဲ့ဒါဘူးပြည့်ရှိတဲ့ပုဂ္ဂိုလ်ကသာဝိပါဒတယ်အဲဟုတ်မဟုတ်ပါမလားလို့ဝေဘာနေလို့ရှိရင်အဲဒီဥစ္စာဝီစီကိစ္စပဲအဲ့ဒါအလုတ်ပြအောင်လို့အနှောက်ယှက်ပေးတယ်ငါရောက်သူတို့និဝရဏတွေခေါ်တယ်အဲဒီនិဝရဏတွေလည်းရှုမှတ်ပြီးတော့ပယ်ရတယ်အဲဒီလိုပယ်ရင်ပယ်ရင်နဲ့ တခြားတော့ကစိတ်ရမပြေးသွားတော့ဘူးရှုမှတ်ရအာယုံလေးပဲတီးနေပြီဆိုတဲ့အခါကျတော့မှအောင်းနေပိန်နေဆိုရင်အောင်းတဲ့ခိုက်တာမှာတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေ့ရတယ်အဲပိန်တဲ့ခါမှာလှုပ်ရှားတဲ့သဘောလေးတွေ့ရတယ်ကိုယ်ရဆန်းနေမှတဲ့ခါမှာလည်းတောင်းနေလှုပ်ရှားတဲ့သဘောလေးတွေ့ရတယ်တရားပြည့်သဘောတရားလေးတွေတွေ့ရဒီခိုက်တာမှာ ရှင်းကလို့ပဂရိအပိမျိုးမဟုတ်တော့ဘူးငါပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲစသည်ဖြင့်ဒီလိုစိတ်ကူးမျိုးတွေမရောက်ဘူးအဲဒီသဘောတရားလေးတွေမဲ့ဖောင်းတယ်ပင်တယ်ပြောတော့ဖောင်းတယ်ပင်တယ်စသည်ဖြင့်ခေါ်နေရပါလေဖောင်းတယ်ပင်တယ်ကိုယ်တယ်ဆန်းတယ်ထိုင်တယ်ထားတယ်သွားတယ်လာတယ်လောကဝါယအတိုင်းပါပဲဒါပေမဲ့လည်းဘုံမှာသိနေတာကတော့တောင်းတင်းလှုပ်ရှားတဲ့ဝါယောဓကလေးတွေကိုသိနေတာများပါတယ် တွေကပူရာအေးရာတွေမှလို့ရှိရင်ပူရအေးတဲ့ဒီသောတာကိုကျွမမိတဲ့ကလည်းရှိတယ်။ဒီကနေပြီးတော့အထီးတွေမှတဲ့ခါကြလို့ရှိရင်အဲနုညတာကျမ်းနာတာအဲအဲ့ဒီဟာပထဝီဓာတ်တွေကိုလည်းပဲဒီတာရှိပါတယ်။ဆိုင်သေးသဘောနဲ့အဲဒီကနေပြီးတော့အရေးသဘောတွေသို့ထိုင်းတဲ့သဘောတွေရှုမိတဲ့ခါလည်းရှိတယ်။အဘောဓာတ်တွေအဲဒီဓာတ်ကြီးလေးပါးကိုရှင်းဥစွာစတွေ့။ နောက်မြင်တဲ့အခါကလည်းအဆင်းတွေ့တယ်ကြားတဲ့အခါကလည်းအပန်းယုတ်နားတဲ့ကြားတာလည်းအပန်းယုတ်ကလေးတွေ့တဲ့စသည်ရဲ့ဥပါဒယုတ်တွေလည်းတွေ့တယ်အဲဒါရှင်းဥစွာယုတ်ကစပြီးတော့တွေ့တာရူပပရိက္ခညာခေါ်တယ်ယုတ်ကိုပိုင်းခြားသိပြီးတော့ဒါကြတော့ယုတ်ကိုရှုနေတဲ့နာလေးကလည်းပေါ်လာတယ်ဖောင်းတယ်ဆိုရင်ဖောင်းတယ်လို့ရတခြားပဲရှုလိုက်ပြီးတဲ့စိတ်လေးကတခြားပဲပေါ်လာတယ် အစတုန်းကဖောင်းတာပဲအမှန်မှတ်နေရနောက်သမာဓိညာတော်တော်လေးအားကောင်းလာတဲ့ခါကျတော့ဖောင်းတာလေးကတည်းကရှုတဲ့စိတ်ကလေးကတခါလဲဖောင်းတာဒီဥဒ္ဒမီတော့သွားတာပင်ရဆိုရင်လည်းပင်ရသည်ဥဒ္ဒံသွားထိရဆိုရင်ထိရသည်ဥဒ္ဒံသွားကိုယ်ရဆိုရင်ကိုယ်ရသည်ဥဒ္ဒံသွားတခါလဲအဲဒီလိုရှုစရာသိစရာအာရုံစီကိုဥဒ္ဒံပြီးတော့ကြာရောက်ကြာရောက်သွားတဲ့အသိစိတ်ကလေးလည်းပဲပေါ်လာတဲ့နန္တရားလေး

အဲ့ဒီယုံနာရဲ့အစလေးအဆုံးလေးပေါ်လာတယ်။ဖောင်းတယ်မှရင်တောက်တဲ့သဘောတင်းတဲ့သဘောလှူရှားတဲ့သဘောလေးစပေါ်လာတာတွေ့တယ်၊ဆုံးသွားတာတွေ့တယ်။ကိုယ်ရဲ့ဆန်းတယ်မှလို့ရှိရင်တောင်တင်းတဲ့လှူရှားတဲ့သဘောလေးစပေါ်လာတာတွေ့တယ်၊ဆုံးသွားတွေ့တယ်။ပူတယ်အေးတယ်မှရင်လည်းဒီလိုပဲပူတဲ့သဘောအေးတဲ့သဘောလေးအစနဲ့အဆုံးနဲ့စိတ်ကူးတဲ့စဉ်းစားတယ်ဆိုရင်လည်းစိတ်ကူးစဉ်းစားတာလေးအစနဲ့အဆုံးနဲ့သူကတွေ့တာပဲ။စပေါ်အစမရှိသေးဘူးမရှိသေးငါပေါ်လာတာတွေ့တယ်။ပေါ်ပြီးတော့ကြာပျောက်သွားပြီးမှတ်လိုက်ရင်မရှိဘူးပျောက်သွားကြပြီ။အဲဒီလို အစနဲ့အဆုံးလေးတွေ့လာပါဒီမှာအဖြစ်ပြက်ကလေးတွေတွေ့လာတာဒီမှာအဖြစ်ပြက်ကလေးတွေတွေ့လာအဲဒီဖြစ်ပြက်တဲ့ယုံနာတွေကိုဝိပဿနာရှိတဲ့ပုဂ္ဂိုလ်ကဒါတွေကိုရှုနေရတယ်အဲဒါတွေတွေ့တော့ဖြစ်ပြီးပြောက်သွားလို့မမြဲတဲ့တရားပဲလို့ဘယ်လိုသဘောကျပြီးဒီခါကြီးတဲ့ဖြစ်ကြီးတဲ့ချင်းနဲ့ဆင်းရဲကြီးတဲ့ပဲဒီလိုလဲသဘောကျတဲ့ခါကြီးသူဟာသူဖြစ်သူဟာသူပြည့်နေတဲ့သဘောတရားပဲအနတ္တတရားပဲဒီလိုလဲသဘောကျတဲ့ခါကြီးတယ် အဲဒီသုံးပါးတဲ့တစ်မျိုးမျိုးနဲ့ရှင်ရှင်သူ့လိုလိုသဘောကျဒါကိုယ်ပိုင်ညာနေသူများပြောလို့မှတ်ထားတာမဟုတ်ကိုယ့်အကိုတွေ့ပြီးတော့သိတာကိုယ်ပိုင်ညာနေအဲဒီကိုယ်ပိုင်ညာပြောင်းလို့အထောက်ရတာဝိပဿနာကြည့်တာတချို့ပြောတာဟောတာနဲ့အပြောဟောကောင်းတာနဲ့သဘောကျပြီးတော့အဲ့ဒါလေးကိုယ်ပိုင်ညာမှနေပဲကိုယ်ပိုင်ညာဟောလို့မှတော့သူကဟိုပြောလို့သူကသဘောကျတယ်အဲကိုယ့်အကိုရှုပြီးကိုယ့်အကိုတွေ့မှယုတ်တရားကိုယ့်အကိုတွေ့မှအနန္တရားကိုယ့်အကိုတွေ့မှ ဖြစ်တဲ့ပြက်တဲ့တရားကိုယ့်အကိုတွေးမှဖြစ်ပြက်ပြီးတော့မမြဲဘူးဆိုတာလေးလေကိုယ့်အကိုတွေးမှအဲ့ဒါမှဝိပဿနာဉာဏ်ခေါ်တယ်အဲ့ဒီလိုဖြစ်အောင်လို့ဝိပဿနာရှုရတယ်အဲ့ဒါရှုပါစအစနာကပုဂ္ဂိုလ်ကဖြစ်ပြက်တော့မတွေ့သေးဘူးတော်တော်ရှုမိတဲ့ခါကျတော့အဲ့ဒီဖြစ်ပြက်တွေတွေ့လာအဲ့ဒီတော့ဖြစ်ပြက်တွေရှုရင်းရှုရင်းနဲ့ဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားဘယ်အောင်လို့ပေါ်လာရင်ပြောက်သွားတာကြီးတွေပဲတွေ့ပေါ်ပြီးပြောက်သွားတာကြီးတွေပဲတွေ့တယ် အဲဒီလိုပေါ်ပြီးကြောက်သွားတာတွေကဘာတွေတုံးဆိုဒါတွေကဒုက္ခတွေပဲဝဆင်းရဲဆိုတဲ့ဒုက္ခတွေပဲဆင်းရဲဒုက္ခတွေဆိုတာသူတို့ပဲပဂရိပုဂ္ဂိုလ်တွေနေအားဖြင့်တော့အဲ့ဒီဖြစ်ပြနေတာတွေကလူကအကောင်းမြင်မှနေတယ်မြင်လို့ရှိရင်လည်းပဲကိုမြင်တာလေးမြင်ရလို့ရှိရင်အဲ့ဒါကောင်းတယ်လို့ထင်တယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကမြင်တာလေးမှလည်းမြင်တာလေးဖြစ်ပြီးပြသွားတော့မကောင်းဘူးဆင်းရဲတယ် အလကားအသုံးမကျတဲ့တရားပဲဖြစ်ပြီးကြောက်တော့တာပဲဒီလိုသိရတယ်ပဂရိပုဂ္ဂိုလ်ကနာကကြားလို့ရှိရင်အဲ့ဒီကြားတာလေးကကိုကြိုက်တာလေးတွေကြားတဲ့ခါကျကောင်းတယ်လို့ထင်တာပေါ့လေ။သာယာစရာကြီးတို့အဲယောဂီပုဂ္ဂိုလ်ကအဲဒီကြားတာလေးကညာရောက်နေတဲ့ယောဂီပြောတာနော်ညာမရောက်သေးတဲ့ယောဂီတော့မထင်သေးဘူး။ညာရောက်နေတဲ့ယောဂီကကြားတာလေးမှလည်းကြားပြီးတော့ကြောက်တော့တာ။ပေါ်ပြီးကြောက်တော့တော့ဘာမှသုံးမကြောက်ဘူးအလကားတရားပဲ။ အာမကိုလောက်တဲ့တရားပဲဒါလိုသိရတယ်အဲဒီလိုကြီးတယ်ပဲစိတ်ကူးစဉ်းစားနေတာလည်းပဂရီပုဂ္ဂိုလ်နေရာမြင်စိတ်ကူးစဉ်းစားနေတာငါပဲငါစိတ်ကူးကောင်းနေတယ်ဆိုပြီးသဘောကျတယ်ယောဂီပုဂ္ဂိုလ်နေရာမြင်စိတ်ကူးတာတွေကိုမှားလိုက်တော့စိတ်ကူးလေးကဖြစ်ပြီးကြောက်တော့တာကိုဘာမှသုံးမကြတဲ့သဘောတရားလေးပဲငါလည်းမဟုတ်ဘူးပုဂ္ဂိုလ်သားတော့မဟုတ်ဘူးဖြစ်ပြီးကျက်သွားတဲ့သဘောတရားပဲဒီလိုသိရတယ်ကိုယ်ထဲမှာဝေဒနာတွေရှိတယ်ဒုက္ခဝေဒနာတွေ နာကျင်ကြခဲ့ခံခဲ့တဲ့ဝေဒနာတွေတော့သူပြောကြမလိုပါဘူးကောင်းပါတယ်ဆိုတဲ့ဝေဒနာတွေရှိတယ်ကောင်းတဲ့ဝေဒနာတွေအဲဒီကောင်းတဲ့ဝေဒနာတွေဟာပဂရိပုဂ္ဂိုလ်တွေနေရာချင်းသာသာသိကောင်းတာပေါ့ယောဂီပုဂ္ဂိုလ်တရားချင်းတော့အမှတ်ကောင်းနေတဲ့ခါအဲဒီကောင်းတဲ့ဝေဒနာလေးမှတ်လိုက်ကောင်းတဲ့ဝေဒနာလေးအပြတ်ပြက်ကလေးတွေပဲအဲကောင်းတဲ့သဘောလေးဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဘာမှအသုံးမကျဘူးအဲဒါကြောင့်ခန္ဓာမစဲဖြစ်ပြနေတဲ့တရားတွေကိုရှုနေရတာအဲဒီကဒုက္ခသစ္စာတရားတွေဒုက္ခတွေတွေ့တယ် အဲဒီဒုက္ခတွေကဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့ဒါတွေတွေ့တွေ့နဲ့နောက်ဆုံးကြတော့ဒီဖြစ်ဖြစ်တဲ့တရားတွေလုံးဝစိတ်တို့ငြိမ့်သွားတဲ့နိဗ္ဗာန်ကိုတွေ့ရတာကိုအဲဒီနိဗ္ဗာန်တွေ့တာအဲဒီနိဗ္ဗာန်တွေ့မှဒါသောတာပတိမညာဖြင့်နိဗ္ဗာန်ကိုရှင်းဥစွာတွေ့သွားတာတဲ့ဒီလိုတွေ့ရမှာကဖြစ်တဲ့သာရှင်ရှင်နဲ့ဖြစ်ဖြစ်တဲ့တရားတွေဟာ မြင်တာလည်းဖြစ်ဖြစ်ကြားတာလည်းဖြစ်ဖြစ်နာနာစားတာဒုတိယတာလည်းဖြစ်ဖြစ်ကိုယ်သာစဉ်းစားလို့ကြားတာလည်းဖြစ်ဖြစ်စိတ်ကူးစဉ်းစားကြံကြလည်းဖြစ်ဖြစ်နှလုံးသွင်းတာလည်းဖြစ်ဖြစ်ရှုတာလည်းဖြစ်ဖြစ်ပဲအကုန်လုံးပဲအဲဒီဖြစ်ဖြစ်တွေအကုန်လုံးစိတ်တုံငြိမ့်တဲ့သဘောတွေကိုတခါလဲစိတ်ကူးယူလို့တော့မဖြစ်ဘူးသူကဟုတ်ငြိမ့်မှငြိမ့်တာငြိမ့်တဲ့သဘောကိုတခါလဲတွေ့တာပြုတ်နေဆိုငြိမ့်တဲ့သဘောတွေရောက်သောတာပတိမညာဖြင့်မြတ်မောကူသွားတာတဲ့ဒါကောအဲ့ဒါတန်တိလက္ခဏာကြီးတယ်တဲ့ငြိမ့်ခြင်းသဘောပဲတဲ့ကော ယုံနာဖြစ်ပြပြလျက်ငြိမ့်သည်ဘုညာသမှုပေးတာအဲနိဗ္ဗာန်ရဲ့ဗာဏိလက္ခဏာလေးအဲနိဗ္ဗာန်သာပါတော့ယုံနာဖြစ်ပြပြလျက်ငြိမ့်တာသူနိဗ္ဗာန်ပဲဆိုရမယ်ယုံနာဖြစ်ပြပြလျက်ငြိမ့်သည်ယုံနာဖြစ်ပြပြလျက်ငြိမ့်သည်ယုံနာဖြစ်ပြပြလျက်ငြိမ့်သည်ယုံနာ

အဲ့ဒီနိဗ္ဗာန်ငြိမ့်တယ်ဆိုတဲ့တရားကတော့အာပြည့်ချင်းသဘောမရှိဘူးတဲ့သူကဖြစ်ချင်းတဲ့သဘောမရှိဘူးပြည့်ချင်းတဲ့သဘောမရှိဘူးငြိမ့်တာကိုငြိမ့်တာဆိုတာပဲဖြစ်တယ်လို့ဟုတ်မလဲသူကငြိမ့်တာပဲငြိမ့်တာတခါထပ်ပြီးတော့ငြိမ့်လို့လည်းဖြစ်ပြည့်စရာလည်းမရှိတော့ဘူးဆိုတာမို့အဲ့ဒီငြိမ့်တဲ့သဘောတွေ့ရတဲ့အခါကာလမှာအစနဲ့အဆုံးနဲ့အဖြစ်ပြည့်သဘောသူကမထင်ရှားဘူးမတွေ့ရဘူး ဒီပြင်ယုံနာတွေကတော့ဘယ်ဟာမှမလိုက်ရင်အစဆုံးအစပေါ်ပြီးဆုံးအစပေါ်ပြီးဆုံးဖြစ်တယ်တော့တာကြီးတယ်ပဲဒီနိဗ္ဗာန်ကတော့အစဆုံးဖြစ်ပြမရှိဘဲနဲ့ငြိမ့်တဲ့သဘောနေအချင်းသာသိရသည်တဲ့ဒါကြောင့်မို့အစ္စုတိရတာမရွေလျောခြင်းမစုရခြင်းမသိမပြဲခြင်းဟူသောတမ္ပတ္တိကိုအဲတမ္ပတ္တိရတာရှိတဲ့တမ္ပတ္တိရတာပြည့်စုံသောကောင်းသောဂုဏ်ရှိတယ်ပေါ့လေကြီးမွန်စရာကောင်း မရွေလျောခြင်းမသိမသိခြင်းပဲအဲ့ဒါကိုလည်းတွေ့ရတယ်မငြိမ့်တဲ့သဘောမှာဒါလည်းဖြစ်ပြန်တာရှုရတယ်လို့မဟုတ်ဘူးစပေါ်လိုက်ဆုံးသွားလိုက်မဟုတ်ဘူးဆိုငြိမ့်တာတွေကငြိမ့်တဲ့အတိုင်းပဲတွေ့ရတယ်အားကြောင့်ရွေလျောသေးခြင်းကင်းခြင်းပဲသည်တဲ့ဒီလိုလည်းတွေ့ရမှာပါရွေလျောသေးခြင်းကင်းခြင်းပေသည်ဆိုရွေလျောသေးခြင်းကင်းခြင်းပေသည်ရွေလျော အာနိမိတ်တပစ္စုပဌာနံနမိတ်ပုံသနာအထေရယကင်းသောအနေအားဖြင့်ယောဂီပုဂ္ဂိုလ်ညာမှာသင်ကြသည်နိဗ္ဗာန်တွေ့ပြီးတဲ့ပုဂ္ဂိုလ်ပြန်ဆင်ញင်လိုက်လို့ရှိရင်သူတွေ့ခဲ့တာလေးပြန်ဆင်ញင်ပုံသနာအထေရယနဲ့ဘာမှမတွေ့ရဘူးဒီပြင်တရားတွေကတော့ထိုက်တရားလို့ဆိုတာပုံသနာအထေရယရတယ်ပုံသနာအထေရယရတယ် မြင်တာလဲမြင်တာလဲကြားတာလဲကြားတာလဲဒုတိတာလဲဒုတိတာလဲဝေဒနာလေးတွေတောင်မှနာပဲခြင်းနဲ့ကြိတ်ခဲတယ်ဆိုတာဒါလေးတွေကလည်းပဲသူကထေရရလိုလိုပဲသူကဒီလိုပဲတွေ့ရတယ်စပေါ်လိုက်ဆုံးသွားလိုက်ထေရရကလေးနဲ့ပဲဒီလိုတွေ့ရတယ်ထေရဆိုမဲ့လို့အလုံးလိုက်ခဲလိုက်ရလို့တော့မဟုတ်ဘူးပေါ့လေဒါပေမဲ့အလုံးခဲလို့ပဲသူကတချို့နာတာဟာအကြီးကြီးလို့ပြောတယ်နောက်တဖြည်းဖြည်းသေးသွားတယ်လို့ပြောတယ်ငယ်သွားတယ်မြင်မြင်လေးဖြစ်သွားတယ်ဖြည်းဖြည်းလေးဖြစ်သွားပျောက်သွားတယ်လို့တော့ပြောရတာပေါ့အဲဒါသူ့မှာသနာထေရရ ရုပ်တရားနာနေရာတွေမှာတဏှာထေရထိုက်တရားတွေပဲရှိတယ်။အဲဒီနိဗ္ဗာန်ငြိမ်းတဲ့သဘောကအဲဒီဟာဘာမှပုံသဏ္ဍာန်ထေရချလို့မရဘူး။နိဗ္ဗာန်ငြိမ်းငြိမ်းငြိမ်းတာတွေ့သွားတဲ့အခါတုန်းကဘာတွေ့လဲ။ဘာမှမတွေ့ဘူး။ဘာမှမတွေ့ဘူးလို့ပြောရတာပဲသူကငြိမ်းနေတာပဲ။ဟွန်း။အဲဒါကြောင့်ပုံသဏ္ဍာန်ထေရကင်းသောနေရာဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာသင်ကြားတယ်တဲ့။အာနိမိတ်တာပစ္စုပ္ပထာနာ lanadria gị na na adij booya ana tinyesiichiajiynriri abị lajiụdwa ialu nwaye aa re oe lia jụma ee gụa ile bụ landria ma bi na aa မိနေတာမင်းကြီးကရှင်းသာသိမေးတဲ့အခါနိဗ္ဗာန်ဟာဘယ်နဲ့နေပါတော့ဘယ်လိုပုံသဏ္ဍာန်ထရရရှိပါတော့ဘာနဲ့ဥပမာတူပါတော့ရောင်စင်းကဘယ်နဲ့နေပါတော့နိဗ္ဗာန်ကိုမေးတော့ရှင်းသာသင်္ကားချေကြတဲ့နိဗ္ဗာန်ဆိုတာတဲ့ပုံသဏ္ဍာန်ထရရလည်းမရှိဘူးရောင်စင်းလည်းမရှိဘူးဘာနဲ့တူရဲလို့သူ့နဲ့ပုံတူလည်းပဲ တိတိကျကျပုံသူမရှိတာပေါ့လေဟိုနှိုင်းစရာတော့အသင့်တင်တော့ရှိပါတယ်အဲတိတိကျကျပုံသူလည်းမရှိဘူးအထယ်တရားအနေအချင်းပြဝေရပုံသူမရှိဘူးတဲ့ဆိုတော့ဘာဖြစ်လို့မရှိတော့ဆိုအခုလောကလူတွေတွေ့နေတာတွေကယုံနာသင်္ခါရတရားတွေတွေ့နေတာကိုအဲဒီသင်္ခါရတရားတွေကနိဗ္ဗာန်မှာမရှိဘူးနိဗ္ဗာန်ဆိုတာဒီသင်္ခါရတရားတွေလုံးဝငြိမ်းတဲ့သဘောကင်းတဲ့သဘောကို ဒီတော့ဒီသင်္ခါရတရားတွေနဲ့ဟိုကနေပြောင်းပြန်ဖြစ်နေတော့ဘယ်နဲ့မှဥပမာပြုလို့မဖြစ်ဘူးဥပမာပြုလို့မရဘူးလို့ဆိုတာအလင်းအလင်းဓမ္မရှိတဲ့သဘောတွေအမှောင်သားနဲ့ဥပမာပြုလို့မရဘူးအမှောင်ကအမှောင်ပဲလင်းကအလင်းပဲအလင်းထဲမှာအမှောင်ပြောလို့မရဘူးအမှောင်နဲ့အလင်းပြောလို့မရဘူးသူကတခြားစီတယ်အဲ့ဒါလိုပဲယုံနာသင်္ခါရငြိမ့်နေတဲ့သဘောကိုယုံနာသင်္ခါရတွေနဲ့နှိုင်းရှင်ပြီးပြောလို့ကမဖြစ်ဘူးဒါကြောင့်ဥပမာလည်းမရှိဘူးလို့မလို့ ဟောထားပါတယ်ဒါကြောင့်နိဗ္ဗာန်တွေ့တဲ့အခါမှာယုံနာသင်္ခါရစိတ်တုံငြိမ့်နေတဲ့နေရာချင်းပဲဖြစ်တဲ့ယုံနာလေးပထမကဖြူတိုင်းဖြူတိုင်းဓာတွေတွေ့အဲဒီခိုက်တာလေးမှာနိဗ္ဗာန်မျက်မှောက်ပြုတဲ့ခိုက်တာမှာဒီယုံနာဖြစ်တဲ့သင်္ခါရတွေမတွေ့ရဘူးဒါကြောင့်ဗန္တန်နမိတ်ကင်းစိတ်ထင်းသည်လို့ဘုရားဆောင်ဖို့ပေးတာတယ်သို့ဗန္တန်နမိတ်ကင်းစိတ်ထင်းသည်ဗန္တန်နမိတ်ကင်းစိတ် က္ခအသိဉာဏ်သည်နိဗ္ဗာန်ဒုက္ခအသိဉာဏ်သည်နိဗ္ဗာန်ဒုက္ခအသိဉာဏ်သည်နိဗ္ဗာန်ဒုက္ခအသိဉာဏ်သည်အဲနိဗ္ဗာန်ရောက်လို့ရှိရင်ဒီတိုင်းသိရမယ်ယုံနာဖြစ်ပြဖြစ်ပြတဲ့ယုံနာမြေပြပြီးတော့စိတ်တုံငြိမ့်သွားတဲ့သဘောပဲလို့ဒါတွေ့ရတယ် ရွေလျောသေးခြင်းကင်းရှင်းပြီးရွေလျောသေးခြင်းမရှိတဲ့သဘောပဲဒါတွေ့ရဘုံသာနာအထေရမရှိတဲ့တရားပဲဒီလိုလည်းတွေ့ရမယ်အဲဒီလိုနိဗ္ဗာန်ကိုပထမကြိမ်တွေ့သွားလို့ရှိရင်သောတာပတိမဲ့ဖြင့်နိဗ္ဗာန်မျက်မှောက်ပြုတာတဲ့အဲဒီကမဲ့ပြီးရင်ဖို့သောတာပန်ပုဂ္ဂိုလ်ဖြစ်ပါတယ်အဲဒီသောတာပန်ပုဂ္ဂိုလ်ဟာညဇောဘုရားကသုံးမျိုးခွဲပြီးတော့ဟောထားပါတယ်

အဲဒီလိုခုနဘဝတရားခုနဘဝတရားသောတာပန်ဖြစ်နေပြီးပြီးတော့နောက်ဆုံးဘဝမှာဉာဏ်နာဖြစ်သွားတယ်အဲဒါဗတ္တခတုပရမသောတာပန်တဲ့ဒီနေ့ကလည်းပြောပြီးသားပါပဲသောတာပန်ကနေပြီးတဂရတဘဝမှာတဂရကဖြစ်လိုက်နောက်တဘဝကျအနာဂံဖြစ်လိုက်နောက်တဘဝကျမှယန္နာဖြစ်လိုက်ဒီလိုအစဉ်စဉ်တက်သွားတာကိုအဲ့ဒါကိုမဟုတ်ဘူးသူက သောတာပန်ကသောတာပန်ဖြစ်နေပြီးနေတာပဲအဲဒီဘဝလည်းသောတာပန်နောက်ဘဝလည်းသောတာပန်နောက်ဘဝလည်းသောတာအဲဒီခုနှစ်ဘဝတိုင်တိုင်သောတာပန်ဖြစ်နေပြီးပြီးတော့နောက်ဆုံးဘဝကျမှသူကအဲဒီဘဝမှာယန္တာဖြစ်သွားတယ်ယန္တာဖြစ်ဆင်းခါသိငိမ့်တော့အဲဒါဟောလာအဲတတ္တခတုပရမသောတာပန်ဘုဟုခေါ်ပါတယ်အဲတတ္တခတုပရမသောတာပန်ဘုဟုခေါ်တယ် ဝိပဿနာထဲလို့ရှိရင်တော့ကိုနောက်တော့ဘဝဖြစ်လို့ပြီးအဲ့ဒီဘဝမှာဉာဏ်အဖြစ်ပြိဋိနိဗ္ဗာန်ဆိုဧကပစ္စည်းသောတာပန်ခေါ်ဝိပဿနာမနှုတ်မထက်အလယ်လားဆိုလို့ရှိရင်ကောလံကောလသောတာပန်ခေါ်တယ်ဒါတော့ဒီနေ့ကပြောပြီးသားအဲ့ဒီသောတာပန်ဟာဗတ္တခတုပရမသောတာပန်ခုနှစ်ဘဝဖြစ်တယ်ဆိုပေမဲ့လို့ယုံညာတဲ့ဘဝတွေတော့သူကမဖြစ်ဘူးသူပတိဘဝကြီးတဲ့ဖြစ်တယ်အာဝိနိပါဒာဓမော အပယ်လေးပါးလို့ဖျို့ဖျက်ကြရောက်သွားခြင်းမရှိတော့ဘူးအပယ်လေးပါးမကြရောက်နိုင်ဘူးတဲ့စစ်စစ်သောဘဝတဏှာကပြုလာခဲ့တဲ့အကုသိုလ်ဆိုတာမရှိဘူးလို့မဆိုနိုင်ဘူးပေါ့လေဒီခုဘဝတော့ဖြင့်အဲမိဘတွေဆရာသမားတွေကလျာဏမိတ်တာတွေအမိပြုပြီးတော့မကောင်းမှုအကုသိုလ်တွေကျင့်ဆောင်နေကြလို့ဒီခုဘဝတော့တချို့ပုဂ္ဂိုလ်တွေကအကုသိုလ်ကြောပါကြောပါလောက်မရှိပဲပြင်းနေတဲ့ပုဂ္ဂိုလ်လည်းပဲ

ကိလေသာတွေအများကြီးဖြစ်စေနိုင်တဲ့ပုဂ္ဂိုလ်တဲ့ဘယ်ကိလေသာမှသူ့မှာမဖြစ်ဘူးလို့မဆိုရဘူးအကြောင်းညင်ရင်ဖြစ်မှာပဲကလျာဏမိတ်တမိကောင်းဆွေကောင်းနဲ့ပေါင်းသင်းနေလို့သူတော်ကောင်းတရားတွေကြားနာနေရလို့သူတော်ကောင်းစိတ်ဝင်နေတဲ့အခါကလည်းသူမပြုဘူးပေါ့ဒါပေမဲ့လို့ဘာဝမိတ်တမလိမ္မာတဲ့မိတ်ဆွေတွေနဲ့ယုံညာတဲ့မိတ်ဆွေတွေနဲ့ပေါင်းသင်းပြီးတော့မသိမတဲ့နှလုံးသွင်းတဲ့အခါကလည်းမကောင်းမှုအကုသိုလ်တွေဟာ

အဲ့ဒီစိတ်ဓာတ်တွေမထက်သန်တော့ဘူးလောဘဒေါသမောဟတော့မကင်းပါဘူးလုံးလုံးမကင်းသေးပါဘူးဒါပေမဲ့လို့အပယ်လေးပါးကြားလောက်တဲ့ကြားစင်နိုင်တဲ့အကုသိုလ်တွေတော့သူကမပြုတော့ဘူးတဲ့သူအဲပြုနိုင်တော့မရှိတော့ဘူးတဲ့ကာရိတိဝိသိကိစ္စအပယ်ကြားစင်နိုင်တဲ့အကုသိုလ်တွေသူ့မှာကင်းသွားပြီတဲ့ဒါကြောင့်မို့အဲ့ဒီသောတာပန်ပုဂ္ဂိုလ်ဟာ အဲဒီယခုသောတာပန်ဖြစ်တဲ့ဘုရားကသုရေရင်နောက်ဘဝမိမိအလိုရှိရနှစ်သက်ရာလူဘဝဖြစ်ဖြစ်နာဘဝဖြစ်ဖြစ်ကောင်းရာဘဝတွေသူဖြစ်မှာပဲကောင်းရာဘဝမှာလည်းသူအမြင့်မြတ်တဲ့ဘဝတွေအနုမြတ်တဲ့ဘဝတွေပဲဖြစ်ပါတယ်ဆင်းရဲတဲ့ဘဝမျိုးတွေမဖြစ်တော့ဘူးဟွန်းညဇောကျလက်ထက်တော်ခါကာလတုန်းကသုပ္ပဗုဒ္ဓဆိုတဲ့လူတယောက်ရှိတယ်ဆင်းရဲတော့ဖြစ်ရင်အဆင်းရဲဆုံးမှာပဲသူမှာ အသွေးမရှိအမျိုးမရှိဘာမရှိဘာမှအကူအညီမရှိဘူးကိုယ်ဝေရမဲ့ပါပဲကိုယ်ကလည်းနုနာယောဂတွေဆွဲကပ်ပြီးတော့နေလို့နေရောညာရောတခါလဲအောအင်မင်းကြီးတွားနေရစားရတောက်ဆရာတွေကလည်းဒီလိုတောင်းရံပြီးတော့စားနေရနေကြထိုင်ကြမရှိဘူးဗုဒ္ဓသတိရမှာပုဒ္ဒလိုပုဒ္ဒလိုအိတ်ပုဒ္ဒလိုအိတ်နေရမှာညများအဲဒီနာကျင်ကြိုက်ခဲမှုကြောင့်ညီးတွားငိုးယိုပြီးတော့နေတဲ့အပန်းတွေကြားလို့အနိပါကလူတွေကပရေးပြက်ဆို အဲကောင်းကောင်းမရဘူးလေဒါကြောင့်မို့သူကိုသုတ်ပဗုဒ္ဓတဲ့သုတ်ပဗုဒ္ဓဆိုတာဗရဏက်ကတော့ကောင်းစွာနိုးတယ်လို့ဆိုတာကောင်းစွာနိုးဆိုရမယ်လို့အနိဗ္ဗာန်လူတွေဒီသူ့မှာတော့အနိဗ္ဗာန်လူတွေမအိပ်ရအောင်လို့အိပ်ရတာလနိုးလောက်အောင်လို့သူဩအင်နေတဲ့ပုဂ္ဂိုလ်လို့ဆိုလို့ရတယ်သူကအဲဒါတော့စင်စည်ပုဂ္ဂိုလ်ကမြတ်စွာဘုရားတရားနာပြီးသောတာပန်ဖြစ်မကြခင်ပဲလူဘဝကသိဆုံးပြီးတော့သွားတော့

သာသနာ့နတ်တွေကတည်ပြီးတော့မကြိုက်ကြဘူးလေသူဒီကောင်လေးဟာလူတုံးကတော့အတော်သုံးမကြတဲ့ကောင်ပဲသူကဒီတို့နတ်ပြည်ရောက်လာမှသူကတကယ်မှခန္ဓာနာနာအကြီးကြီးကြီးသူကဖြစ်သူကအထက်ကရောက်နေတာကိုဟိုလူတွေအောက်ကဟိုနတ်ဟိုနတ်တွေအောက်ကရောက်နော်သူကအထက်ကဖြစ်မကြည်နာကြဘူးတဲ့မနာလိုမနာလိုစကားတွေပြောကြတယ်တဲ့အဲဒီမှာဗြဟ္မင်းကတော့ဩဝါဒပေးရတယ်ဟေ့ မင်းတို့မလားလို့မရှိကြနဲ့တဲ့သူကောင်းမှုနဲ့သူကနဲ့သူကြိုးပေးတာကွာတဲ့သူကဘုရားသာသနာတော်မှာသူတရားနာပြီးတော့သူတော်ကောင်းတရားတွေသူပွားများလာခဲ့တယ်တဲ့တရားတရားဟုတ်လားဗဒ္ဒပါတိမဖြစ်ရတဲ့ဘုရားတရားသံဃာယုံကြည်မှုတရားတရားတွေမပြတ်နိုင်တဲ့တရားတရားသူရလာတာတဲ့တရားတရားတွေကဥစ္စာနဲ့ပြည့်စုံလာတဲ့သီလအဲမပြတ်နိုင်တဲ့သီလတွေလည်းသူပြည့်စုံလာတယ် သီရိဥဒ္ဒဘာတရားလည်းပြည့်စုံလာတဲ့အဲဘုသူဒ္ဒမြတ်စွာဘုရားဟောတော်မူတဲ့တရားတွေဟောဟောကြားတဲ့တရားတွေကြားနာပြီးတော့သုဒ္ဒလည်းပြည့်သုဒ္ဒဆိုတဲ့ဘုပိဋကသုံးပုံတတ်တာမဟုတ်ပါဘူးဘုရားဟောတဲ့တရားအဒီကအနည်းငယ်ကြားမှာပါပဲဒါပေမဲ့လည်းအဲ့ဒီကြားရတဲ့အနည်းငယ်လေးကသူ့မှာသောတာပန်သောတာပတ္တိမေဖို့ကိုရောက်လောက်အောင်သူ့မှာအဲ့ဒီတရားကကျေစုပြုသွားတယ်အဲဒီလောက်ဟာကိုသာဘုသူဒ္ဒနဲ့ပြည့်စုံမယ်လို့ခေါ်ရတယ်သုဒ္ဒနဲ့ပြည့်စုံလာတဲ့ စာကစွန့်ကြဲမှုဆိုတာတော့သူ့မှာပေးလူစရာတော့မရှိပါဘူးဒါပေမဲ့လို့အကယ်၍ကိုယ်မှာကိုယ်ပိုင်ပစ္စည်းရှိခဲ့လို့ရှိရင်သီလရှိတဲ့ပုဂ္ဂိုလ်တွေလှူဒန်းဖို့ရတော့သူမလေးဘူးအဲ့ဒီသဘောကသူမှရှိတယ်စာကလည်းပဲသူပြည်စုံလာတယ်အဲပညာလည်းပဲသူအရိယာမဲ့ပညာတရားသူပြည်စုံလာခဲ့တာတဲ့သူတော်ကောင်းဥစ္စာတွေပြည်စုံလာလို့သူမှဒုက္ခနဲ့သူကြိုးပေးတာမင်းတို့မနာမလို့မရှိကြနဲ့လို့ဇာမင်းအဆုံးမတော့ပေးရပါတယ်အဲတော့သောတာပန်ဖြစ်သွားလို့ရှိရင်

တဘောသာဖြစ်ရန်ရှိတော့သည်ဘုဘဝမှာပင်ဉာဏ်သာဖြစ်၍သင်္ရခသိငြိမ့်ကြီးဓမ္မဘုအတွက်ဝိပဿနာနှုံးလ ပတ္တခတုပရမသောတာပန်ဖြစ်သည်ပတ္တခတုပရမသောတာပန်ဖြစ်သည်ဘုနဘဝသာဖြစ်ရန်ရှိတော်သည်ဘုနဘဝသာဖြစ်ရန်ရှိတော်သည်ပတ္တမဘဝမှာပတ္တမဘဝမှာဉာဏ်သာဖြစ်၍ဉာဏ်သာဖြစ်၍သင်္ခါသိငြိမ့်မည်သင်္ခါသိငြိမ့်မည်တထေမေဖို့အတွက်တထေမေဖို့အတွက်ဝိပဿနာမနှုတ်မထေဝိပဿနာမနှုတ်မထေ လရှိလင်ကောလံကောလသောတာပန်ဖြစ်သည်နှစ်3 4 5 6ဘဝဖြစ်ရာရှိသည်ထိုနဘဝစသည်မှာပင်ဉာဏ်သာဖြစ်၍မြေခါသိငြိမ့်မည်အဲဒါသောတာပန်၃မျိုးလားတိတိကျကျလဲ မှတ်သားထားရအောင်လို့ဒီသောတာပန်သုံးမျိုးသူကအခုခေတ္တဝိပဿနာရှုသောတာပန်အကြောင်းနေအများကြီးပြောကြဟောကြတော့တချို့ဘုသူတော်မရှိတဲ့ပုဂ္ဂိုလ်တွေကမဟုတ်တာတွေဟောမဟုတ်တာတွေမှတ်ပြီးတော့အဲ့ဒါတွေလည်းရှင်းနေတာနဲ့ဘုန်းကြီးအတင်းတိတိကျကျသိအောင်လို့ဒီမှာကျမ်းဂန်နဲ့ညီသောတာပန်မို့လားငါပရမသုံးမျိုးအဲဒီမှာတော့သောတာပန်ကနေပြီးတော့ဗရာဂံအဆင့်ရောက်

သရာမိဘဝတဆင့်အနာဂါမိဘဝတဆင့်အရဟတဘဝတဆင့်အဲ့တော့သောတာပန်အဆင့်သရာဂါအဆင့်အနာဂါအဆင့်ယ ahanan အဆင့်အဆင့်၄ဆင့်ရှိတာပေါ့အဲဒီ၄ဆင့်ဟာဘုံ၄ခုပဲအဲ့ဒါတဆင့်ချင်းတဆင့်ချင်းတဘဝတဆင့်တဘဝတဆင့်ဒီလိုတဆင့်ချင်းတဆင့်ချင်းတက်သွားလို့သူ့ကိုဘုံစဉ်စားတဲ့တဆင့်ပြီးတဆင့်တက်တယ်ပေါ့အဆင့်ဆင့်တက်သွားတယ်လို့ဆိုလိုပါတယ်သို့တော်လည်းဗမာပြည်အများနာလည်းနေတာကတော့ဟိုနတ်ပြည်တွေဇမပြည်တွေတပုံကြီးတပုံတက်သွားလို့ဒီလိုအောင်းမင်းနေသူကလည်းဒီလိုတက်တက်တာဟုတ်တော့ဟုတ်တယ်သူက တဝုံပြီးတဝုံတက်တာလည်းဟုတ်တော့ဟုတ်တယ်ဒါပေမဲ့လည်းအဲ့ဒါကိုဆိုလိုတာတော့မဟုတ်ပါဘူးအဲ့ဒီဖိုလေးပါဖိုလေးပါတစ်ဆင်ချင်းတစ်ဆင်ချင်းတက်တယ်ခုဒီသောတာပန်တွေကတော့ဘယ်လိုတစ်ဆင်ချင်းမဟုတ်ဘူးဒီတတခတုပရမသောတာပန်ဆိုခဏဘဝအတွင်းသူတရားကအနာကမဖြစ်ဘူးသူဆိုတာနောက်ဆုံးဘဝကြမှာတရားကအနာကညာနာတခါတည်းဖြစ်တာလို့အဲမဲ့ဟိုသုံးခုတခါတည်းတက်ပြီးတော့ညာနာဖြစ်သွားတယ်ဒါလည်းသူကဘုံစင်းတာမဟုတ်ဘူး ကောလံကောလာကလည်းဒီလိုပဲနှစ်ဘဝသုံးဘဝလေးဘဝငါးဘဝ၆ဘဝအဲသူ့ဘဝကြားထဲမှာတော့သူကသရဂနာကမဖြစ်ဘူးနောက်ဆုံးဘဝကြမှာပဲအဲဒီနှစ်ဘဝဆိုရင်လည်းနှစ်ဘဝကြမှာသုံးဘဝဆိုရင်လည်းသုံးဘဝ၆ဘဝဆိုရင်လည်း၆ဘဝကြမှာပဲသူတခါလဲအထက်မဲ့ကိုယ်တွေအကုန်လုံးကျက်ပြီးတော့ရဟန္တာဖြစ်ပြိဋိဘဆံနဲ့အဲဒီလိုအခုဘုံစင်သာစေသောတာပန်ကဒီလိုမဟုတ်ဘူးသူကပထမကသောတာပန်ဖြစ် နောက်ဘဝမှာသဒ္ဓါကံတော့နာဂံတော့ဖြစ်နောက်ကြမှာတခါလဲယဟနာဖြစ်သူတဘုံချင်းတဘုံချင်းရွှေ့ပြီးတော့ရွှေ့လဲရွှေ့သွားတယ်အဲဒီအရိယာအဆင့်လည်းပဲတစ်ဆင့်ချင်းတစ်ဆင့်ချင်းတက်သွားတယ်ဒါပုံစံစားနဲ့ဘယ်လိုပုဂ္ဂိုလ်တွေတော့ဆိုလို့ရှိရင်မြတ်စွာဘုရားကျောင်းတကာဖြစ်တဲ့နာရဝိန်တထေကြီးအဲကျောင်းမကြီးဖြစ်တဲ့ဝိသခာရာဂမကြီးအစရှိတဲ့ပုဂ္ဂိုလ်တွေပေါ့လေ အဲဒီလိုပုဂ္ဂိုလ်တွေသုလာရထမဟာရထဆိုတဲ့နာသားတွေလည်းရှိတယ်အဲဒီလိုပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကသူတို့ကကုသိုလ်ကောင်းမှုတွေလည်းများတယ်ဘဝလည်းပဲမာယာတမဲ့တဏှာတွေကလည်းအာကြည့်နေတယ်တဲ့ဘဝထဲမှာသူပျော်များနေတယ်ဒါကြောင့်မို့သူတို့ကဒီသောတာပန်မျိုးတွေမဟုတ်ဘူးသူက သူကနတ်ပြည်မှာရောက်ကြာမင်းလည်းပါပါတယ်။ကြာမင်းရောက်တယ်ကြာမင်းရဲ့အနာရိန်တစ်ခေဝိသသာသုလသတမဟာရထအရိနာသားတွေအဲဒီပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကဘဝရင်းပျော်တာအာကြီးပြီးတော့နေတဲ့အတွက်သူကရုပ်ပြက်သူကယာနာမရှိဘူး။အဲသောတာပန်ကနေပြီးတော့သဂရာကအနာကသူတို့ဖြစ်မယ်။နတ်ပြည်တွေမဲ့သဂရာကအနာကဖြစ်မယ်။အဲကြာမင်းလည်းပဲသူ သူအစဉ်အရင်ကဟောဘူးပါပြီလူပြည်လည်းပြန်လာအောင်ပဲလူပြည်ကပြန်ပြီးတော့သက္ကရာကဖြစ်ပါလိမ့်မယ်သက္ကရာဖြစ်လို့ရှိရင်နောက်လူပြည်ပြန်မလာတော့ဘူးတဲ့သက္ကရာနတ်ပြည်တရားပြန်ဖြစ်မယ်တရားပြန်ဖြစ်ပြီးတဲ့ခါကျတော့အဲ့ဒီကနေပြီးအနာဂတ်ဖြစ်မယ်နာဂတ်ဖြစ်ပြီးတော့သူတို့သုတ္တဝါဒသွားမှာပေါ့အဲနာဂိတ်တတိဆိုတာလည်းပဲသုတိတာနာပြည်မှာသူရောက်အဲ့ဒီနာပြည်မှာအနာဂတ်ဖြစ်

သောတာပန်ဆင်းကဗဒကံဆင်းရောက်ဗဒကံဆင်းကနေပြီးအနာဂံဆင်းရောက်အနာဂံကနေပြီးနောက်ဆုံးကျမှယဟန္တာဖြစ်အဲဒီလိုတစင်ချင်းတစင်ချင်းတက်သွားလို့အဲဒါကိုဘုံစင်စံသောတာပန်ဆိုပြီးဗမာပြည်ကဒီလိုခေါ်ရတာသုံးလို့နေပါလေကျမ်းဂန်မှာတော့တရားရိုက်တော့အမြင်မရှိဘူးသူကအဲဒီသောတာပန်ပုဂ္ဂိုလ်ဟာပฏิပဒါနဲ့ခွဲလိုက်လို့ရှိရင်ပฏิပဒါ၄ပါးရှိတယ် အဲဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်ဒီဟာလည်းရှိတယ်ဒုက္ခပရိပဒါခိဗာပညာပုဂ္ဂိုလ်ဒါလည်းရှိတယ်ဒုက္ခပရိပဒါဒါနာပညာပုဂ္ဂိုလ်ဒုက္ခပရိပဒါခိဗာပညာပုဂ္ဂိုလ်ဒီလို၄မျိုးရှိတယ်ဧကာပိသီသောတာပန်လည်း၄မျိုးရှိတာပဲပတ္တကတုပရမကလည်း၄မျိုးရှိတာပဲကောလံကောလကလည်း၄မျိုးရှိတာပဲဆိုတော့၄မျိုး၃မျိုးဆိုတော့၁၂မျိုးရှိတာဒါမှသောတာပန်၁၂ပါးလို့ဒီကောင်းနေတာ အဲဒီမှာဒုက္ခပရိပဒါဆိုတာဆင်းရဲတော့အကျင့်အကျင့်မှာဆင်းရဲတယ်ဒါနာဘိညာဘိညာညာမှာလည်းပဲနှေးတယ်ဒါကြောင့်အခြေခံအကျင့်၌ဆင်းရဲ၍ညာတဲ့နှေးလင်ဒုက္ခပရိဒနာဘိညာပုဂ္ဂိုလ်လို့နာမည်ပေးတာဓမ္မဘုရင်ဆောက်မှုပေးတာဆိုရမယ်အခြေခံအကျင့်၌ဆင်းရဲ၍ညာတဲ့နှေးလင် က္ခပฏิပဒါနာဘိညာပုဂ္ဂိုလ်ခြေကကျင့်၌ဆင်းရဲ၍ညာတည်းနှိလင်ဒုက္ခပฏิပဒါသာနာဘိညာပုဂ္ဂိုလ်ခြေကကျင့်မှာခြေကကျင့်မှာဆင်းရဲတယ်ခြေကကျင့်ကဘယ်ထိအောင်လို့ဆိုတော့ခြေကကျင့်က ပထမကျေဥစွာရုပ်ကိုသိသိရတာပါရုပ်သိသိတဲ့အခါမှာဆင်းရဲရဲသိသိရတာရှိတယ်တဲ့ရုပ်ရှုတာပေါ့လေခုဖောင်းတာပိန်တာထိုင်တာထိတာကိုယ်တာသစရုပ်ကြီးတဲ့ရှုနေတာနာမသိဘူးနောက်ကြတော့တော့ကြတော့နာရောသိတာနာကိုရှုရတယ်နာနာအထူးရှုရတယ်မဟုတ်ပါရုပ်ရှင်နာထင်ရှားနေတာအဲနာနာသိတဲ့အခါမှာခဲခဲရင်းရှုရတယ်ခဲရင်းရှုရဆိုချမ်းမဟုတ်ဘူးဒီဟာရှုနေစိတ်တွေကဟိုရောက်ဒီရောက်နေမနိုင်မနှင်းဖြစ်ပြီးတော့အဲဒီလိုအကျုပ်ခဲနေတာပြီးတော့ ကိုယ်ထဲမှာဆင်းရဲပင်မမှုတွေတွေ့နေလို့ရှုရမှရခဲ့နေတယ်ဒီလိုဟာတွေကိုပြောတယ်ကဒုက္ခပရိဒါတွေအဲပြီးတော့အကြောင်းအကျိုးတွေကိုသိသိတဲ့အခါတွေတဲ့ပြီးတော့အနိစ္စဒုက္ခအနတ္တသုံးသပ်တဲ့အခါတွေတဲ့သမသနာညာအဲဒီဌာနတွေမှာဆင်းရဲရဲနဲ့ရှုရတယ်ပြီးတော့ဝိပဿနာဥပ္ပကိလေသာတွေဖြစ်လာဥရိယပြညာရောက်တော့ရောင်လင်းပိဋိပဒတွေစတွေပေါ်လာအဲဒီပေါ်လာတဲ့အခါကျတော့မေကမေကဆိုတာကိုမမှန်မှန်မှသုံးဖြတ် အဲ့ဒါတွေကိုရောင်လေးစသည်တွေကိုသာသဘောကျနေတာနဲ့အရှိမတက်နိုင်မနေလို့ရှိရင်အဲ့ဒါလည်းပဲသူကဒုက္ခပရိဒါတွေထည့်ထားတယ်အဲ့ဒါဒုက္ခပရိဒါပဲတဲ့ဒီအဲ့ဒီတိုင်အောင်ပေါ့လေအရောင်လေးစသည်တွေတွေ့လို့အဲခက်ခက်ခဲခဲရောင်လင်းစသည်တွေတွေ့ပြီးတော့အဲ့ဒါတွေပယ်ဖို့ရခက်ခက်ခဲခဲဖြစ်ပြီးတိုင်အောင်ပေါ့လေသောသောပိုင်းကတဏှာတဏှာဘယ်နေရာမှာဖြစ်ဖြစ် ကျူးမရတာထဲထဲဖြစ်လို့ရှိရင်တဲ့ဒုက္ခပရိပဒါပဲပရိပဒါကအဲ့ဒီထီအောင်မှာဒါကဓာရီကပြထားပါတယ်ဘယ်လောက်ခဲရဘယ်လောက်ဘယ်လောက်ဆိုရင်ဖြင့်ဒုက္ခပရိဒါခေါ်ရတော့ဆိုတော့ကိလေသာတစ်ခါဖြစ်လို့ရှုမှပြီးပယ်လိုက် နောက်တစ်ခါဖြစ်လို့ရှုမှပြီးပယ်လိုက်နောက်တစ်ခါဖြစ်လို့ရှုမှပြီးပယ်လိုက်သုံးခါလောက်ရှုမှရလို့ရှိရင်ဖြင့် ဒါဒုက္ခပရိဒါခေါ်တာပဲသုံးခါလောက်မှတ်လို့သုံးခါလောက်မှတ်မှနိုင်လို့ရှိရင်ဒါဒုက္ခပရိဒါပဲလို့ကျမ်းဂန်တွေကဆိုတဲ့ဒုက္ခပရိဒါဟောဒီလိုဆိုတော့ဒုက္ခပရိဒါဖြစ်ဖို့တော့ခက်တာပါလို့လားတခါနှခါနဲ့မှလို့ကြောက်သွားလို့ရှိရင်ဒါဒုက္ခပရိဒါပဲဖြစ်ရမယ်အဲဒီလိုမကြောက်လို့ရှိရင်ဒုက္ခပရိဒါပဲဖြစ်ရတော့မှာလို့ဖြစ်နေတယ်အဲဒါကပฏิပဒါဒုက္ခပရိဒါအဲဒီကနောက် လက်မမဲ့မှဆုံးကြပြီးတော့အာရှုမှနေမှသာဝိပဿနာဉာဏ်အစစ်မှမယ်တိုးတက်မှပဲလို့သိပြီးတော့မှမြဲမှတ်ပြီးတော့သွားရင်အဲဒီဥရပြဉာဏ်ကစပြီးအထက်ဉာဏ်နေမှာလင်းလင်းမြန်မြန်နဲ့တိုးတက်ပြီးတော့အရိယာမဲ့မကြခင်ရောက်သွားလို့ရှိရင်တဲ့ဘယ်တော့ကြာလဲအဲ့ဒါမပါဘူး7မိနစ်တွင်ရောက်ရမလား2မိနစ်တွင်ရောက်ရမလား3မိနစ်တွင်ရောက်အဲ့ဒီလိုပဲပိုင်းခြားမပါဘူးကြာအချိန်ကာလမပါဘူးတည့်ရက်နဲ့ရောက်ရမလားဒီလိုလည်းမပါဘူးလို့ဆိုတာ

ဒီပထမပုဂ္ဂိုလ်မျိုးများနေမှာပါပဲအခြေခံကျင့်၌ဆင်းရဲ၍ညာတဲ့နေလင်ဒုက္ခပရိပဒနာပညာပုဂ္ဂိုလ်အဲဥရိယဗျာညာကောင်းကောင်းကြီးတာမန်ကြီးဖြစ်ပြီးတဲ့အောင်ခဲခဲရင်းရင်းနဲ့မှားရလို့ရှိရင်ဒါဒုက္ခပရိပဒကိုအဲဒီကနောက်လည်းပြုံးတဲ့ညာမတက်ဖဲနဲ့အရိယမညာရောက်အောင်อืมညာနှင်းနေလို့တက်နှင်းနေလို့ရှိရင်ခိပါပဲအဲဒါနာပညာကိုမြေဥစ္စာတွေညာမှာပါပဲ ပြီးတော့အခြေခံခြင်းနဲ့ဆင်းရဲ၍ညာတက်မြန်လင်းဒုက္ခပြိပဒါခိသောပညာပုဂ္ဂိုလ်အခြေခံခြင်းတော့ခုနကလိုဆင်းရဲရဲ့ပဲရှုလာတယ်သို့တော်လည်းပဲနောက်ညာဖြစ်လာတဲ့ခါကျတော့ဥရိယပြညာအရင်ပိုင်းကနေပြီးနောက်ပိုင်းမှာလင်းလင်းမြန်မြန်အရိယာမဉ္ဇဉ်ကိုရောက်သွားလို့ရှိရင်ဒါသိတော်ပညာပုဂ္ဂိုလ်ခေါ်တယ်။ဒါကတော့ရှိတုန်းက သထိုင်တွင်းတို့တရားနာစဉ်တွင်းတို့တက်သွားတဲ့ပုဂ္ဂိုလ်တွေဒါတွေများပါလိမ့်မယ်ခုနေခါတော့ကျမ်းဂန်နဲ့အညီခိဗပညာဖြစ်ဖို့တော့ခက်တာပါလေသို့တော်လည်းပဲတခုတော့ရှိတယ်အများနဲ့နှိုက်စာကြည့်လို့ချင်းတချို့ညံတဲ့ပုဂ္ဂိုလ်တွေတော့ရှိတယ်တချို့တော်တော်ညံတယ်လို့အဲဒီဥရိယပြညာအယောင်လင်းတွေပါလေရှုမှလို့နိုင်သွားပြီဆိုရင်တော့တဲမကြဘူးသူကညံညံတက်တော့တာတချို့ကြားတဲ့ကညံနေမပြောဘဲနဲ့အထက်ညံတက်ပြောတဲ့ပုဂ္ဂိုလ်တော်ရှိတယ်တက်သွားတယ် အရေးကြီးတာကတော့သင်္ခါရုပ္ပခဏညာမှာအရေးကြီးသင်္ခါရုပ္ပခဏညာမှာတချို့ကကြာကြာကြီးနေနေတာလေအဲဒီမှာညာဒါနာပညာလို့ဆိုအောင်သင်္ခါရုပ္ပခဏမှာတရက်နဲ့လည်းတက်မလားညောနေမတက်နှစ်ရက်နဲ့လည်းမတက်သုံးရက်နဲ့လည်းမတက်ဒီလိုပုံကိုယ်တွေကြီးတချို့ကသင်္ခါရုပ္ပခဏညာရောက်တယ်မကြဘူးဟိုမှာညာအဆုံးညာကိုသူပြောတယ်အဲဒီလိုဥစ္စာသိပ္ပပညာပုဂ္ဂိုလ်လို့ဆိုအောင်ပါတော့ဘုက္ကလာကာလအားလျော်တော့ပေါ့ ဘုရားလက်ထက်ကတော့ထိုင်တွင်းရောက်တာတွေနဲ့တူပါတယ်ခိဗောပညာတွေကအဲဒါဝိသုဒ္ဓိမေမဟာဒီကဆရာကတော့ပฏิပဒါပိုင်းကိုသူကဘယ်ထီအောင်ယူထားတော့ဆိုတော့သူကတော့သင်္ဃာရုပ္ပခါမရောက်ခင်လေအကုန်လုံးယူထားပါတယ်သူကတော့သူကအကုန်လုံးယူထားတယ် ဟိုတက္ကရာတိကာတွေမှာသိတ္တနေရာတွေကဆိုတာကတော့ဥရိယပြညာမေကမေကညာအဲ့ဒီအဲ့ဒီထီအောင်တတိယတာပိုင်းယူလာတယ်သူကတော့သင်္ဃာရုပ္ပခာညာမရောက်ခင်အတွင်းသူယူထားပါတယ်သူ့ဥစ္စာလည်းခါကောင်းကောင်းပဲဘုန်းကြီးကသူ့ဟာလည်းသဘောကျတယ်သူ့ဟာလည်းဒီလိုလဲယူမဖြစ်မှန်းနဲ့ကြည့်ရလို့ဥပပါကေမောစိတုကမြတာမောစိတုကမြတာဒီဘာဝေန ဥပပါကေခြေဖို့၌မုသိတုညတာတွေပါပဲနဲ့မုသိတုညတာညာစသည်အဖြစ်ဖြင့်အာကိလေသာကိလေသာတို့ကိုကိစ္စေနာဂတိရေနာဆင်းရဲညုံညင်စွာဖြင့်ပဟာယပယ်၍ဗုဒ္ဓမာနာဖြစ်သောသင်္ခါရုပ္ပခါရီဗုဒ္ဓမာနာဖြစ်သောသင်္ခါရုပ္ပခါသင်္ခါရုပ္ပခါညာဒုက္ခပရိပဒါ ပက်ခေယဝဒုက္ခပရိပဒအဖို့၌သာနဲ့တိတ်တည်းဒီဒီတဲ့သူကဆိုတယ်သူအကိုးကားလေးနဲ့ပါပဲသူကငဃရုပ္ပခာညာရှေ့ပိုင်းငဃရုပ္ပခာညာဆိုတာကမုသုတညတာပြိသင်္ခာသင်္ဃရုပ္ပခာညာသုံးခုကိုငဃရုပ္ပခာခေါ်တာကိုအဲဒီသုံးခုထဲမှာရှေ့ပိုင်းကမုသုတညတာနဲ့ပြိသင်္ခာညာဒီနှစ်ပိုင်းဟာသူကပရိပဒတွေထည့်ထားတယ်သူကနောက်နောက်သင်္ဃရုပ္ပခာကိုအကြောင်းကြောင့်မဆက်ရဘဲနဲ့သူ့လိုလိုသွားနေတဲ့ အသိဉာဏ်ကဒါသင်္ခါရုပ္ပကအရိဥစ္စာရှင်းကကြောင်းကြဆိုင်ပြီးတော့မှတ်နေရလို့လွတ်လွတ်တဲ့သဘောတွေနဲ့ဒုက္ခဝေဒနာတွေနဲ့အဲအခက်အခဲတွေနဲ့တွေ့နေတာတွေရှိတယ်ဟိုမှာမုသုနိကတဲ့သိသင်္ခါတွေမှာအဲဒီအပိုင်းတွေကိုသူကပရိဒါတွေထည့်ထားတယ်အဲ့ဒါလည်းပဲဒုက္ခပရိဒါလို့ခေါ်ရတာပါပဲဒုက္ခပရိဒါအဖို့မှာဝင်နေတယ်သူကပြောတယ်ဒါတော့ဘုန်းကြီးကတော့သူဟာကောင်းတယ်လို့သူကသဘောကျတယ်ဘာဖြစ်လို့တော့ဆိုတော့သူဟာသဘောကျတယ်ဆိုတော့ဒီ သတိဓာပညာတွေကပုထုဇဉ်ပုဂ္ဂိုလ်မှာသာရှိတာမဟုတ်ဘူးသူကသောတာပန်ကမရာဂမိမဲ့တက်တော်လည်းပဲဒီပฏิပဒါဒုက္ခပฏิပဒါရှိတာပဲမရာဂံကအနာဂါမိမဲ့တက်တဲ့ခါလည်းရှိတာအနာဂံကအရဟတမဲ့တက်တဲ့ခါလည်းဒုက္ခပฏิပဒါကရှိတယ်အရိယာပုဂ္ဂိုလ်ဆိုလို့ရှိရင်ဥပ္ပကိလေသာဆိုတာသူကမဖြစ်ဘူးလို့ဆိုထားတယ်သူကအရိယာပုဂ္ဂိုလ်မှာဥပ္ပကိလေသာမဖြစ်ဘူးမေဃမေဃတွေမလိုတော့ဘူးသူကဘာလို့လဲဆိုတော့လမ်းမှန်ပြီးပြီးသားဖြစ်နေတာပေါ့အဲဒီတော့ ဥပကိလေသာတွေတွေ့ပြီးတော့ခက်ခက်ခဲခဲဖြစ်ဖို့ရအကြောင်းမရှိဘူးအရိယာပုဂ္ဂိုလ်တွေမှာသောတာပန်သဒ္ဒါကအနာကအထက်မဲ့ဖို့တဝိပဿနာရှုတဲ့အခါမှာဥပကိလေသာတွေတွေ့ပြီးတော့ခက်ခဲရင်ဖြစ်ဖို့ရမရှိဘူးပြီးတော့ဘုရုဇင်ပုဂ္ဂိုလ်လို့နာယုတ်ကိုပိုင်းခြားသိဖို့ရခရင်သာလည်းဖြစ်ပြမရှိဘူးသူသိပြီးသားပဲနာယုတ်ကနာမယူပပရိသရာညာပဲမင်းနဲ့ဖြစ်ပြီးသားနေတော့ပစ္စယပရိက္ခညာလည်းပဲမင်းနဲ့ဖြစ်ပြီးသားဥရိယပယညာတိအောင်ကိုသူကဖြစ်ပြီးသားဟို အိန္ဒိရေချင်းအောင်လို့သာဥရိယပြကနေပြီးအထက်သာတက်ရပါတယ်။အဲဒီတော့အရိယပုဂ္ဂိုလ်ဆိုလို့ရှိရင်ပထမစပြီးအာထုတ်ကြတဲ့ကသူကဥရိယပြညာကစပြီးသူကတွေ့တာပေါ့အဖြစ်အပျက်ကလေးတွေသူကတင်ထင်းလာတာပေါ့နာမ်ရုပ်ရုပ်တရားလေးတွေနာမ်တရားလေးတွေဒီလိုပထမအာထုတ်ကသာလို့ခဲခဲခဲကြီးအာထုတ်ရတာမဟုတ်ဘူး။ဒါတော့ဥရိယပြကစဥရိယပြကစကြတော့လေဒီဥပကိလေသာတွေပါလေပေါ်ပြီးတော့ဒါမဲ့လေလားဒါတရားသူတွေလားလို့ဒီလိုထင်မှားကြမရှိဘူးသူကမထင်မှားဘူးလို့လည်းဆိုပါတယ်။ အဲဒီတော့တကယ်၍ဥပကိလေသာတွေတွေ့ပြီးတော့ခဲခဲခဲခဲခဲခဲပယ်ရသည်တည်းအောင်အဲ့ဒါကိုဒုက္ခပရိပဒာယူထားလို့ရှိရင်အရိယာပုဂ္ဂိုလ်တွေမှာဒုက္ခပရိပဒာဖြစ်เสียအကြောင်းမရှိပါဘူးလို့လို့သူတို့မှဒီဟာမရှိဘူးအရိယာပုဂ္ဂိုလ်မှာမြင်ဟာဝိရဗျာဉာဏ်ကစဖြစ်တယ်ဥပကိလေသာနဲ့တွေ့ပြီးတော့လည်းဒါမဲ့မဲ့မဲ့ဉာဏ်လေးလားတရားဓုလေးလားဒါတော့မှားယွင်းပြီးတော့ယူတာလည်းသူ့မှာမရှိဘူးဆိုတော့ သူတို့မှာဒုက္ခပရိစ္ဆာမရှိဘူးလို့အဓိပ္ပာယ်ရောက်နေတယ်အဲခုနကဝိသုဒ္ဓိမမဟာဒီကဆရာပြောတဲ့အတိုင်းသင်္ကာရုပ္ပခါတိအောင်တဲ့ယူမှာဖြစ်မှာသင်္ကာရုပ္ပခါတိအောင်အဲ့ဒါကတော့ဖြင့်အရိယပုဂ္ဂိုလ်လည်းပဲဥရိယဗျာညာကစပြီးတော့ရှုတော့ဥရိယဗျာပင်ကဗျာအာရိနဝနေဗိနာမုသုတိညတာဒါတွေတော့ဖြစ်တယ်အဲ့ဒီမှာအခက်အခဲရှုရတာတွေလည်းရှိပါတယ်အခက်အခဲတခါလဲ မိုးစိတုကမြတာပြီးသင်္ခါညာနေမှာဒုက္ခဝေဒနာတွေကြီးကျယ်တွေ့ပြီးတကလားအရှုအမှားရခက်ပြီးတော့နေတာခက်ခဲတွေ့တာတွေလည်းရှိပါတယ်အဲ့ဒီထီအောင်ခက်ခဲနေလို့ရှိရင်အဲ့ဒီအရိယပုဂ္ဂိုလ်တွေလည်းဒုက္ခပရိဒါပဲလို့ဒီလိုယူရအကြောင်းခွင့်ရှိပါတယ်ဒါကြောင့်အဲ့ဒီကုသိုလ်ရင်းမဟာဒီကာကပြောတဲ့အတိုင်းဥရိယဗျာညာနေမဟုတ်ဘဲနဲ့ အဲမုသိတုမြတ်တာကြောင့်ပြီးသင်္ခါညာတဲ့အောင်ခဲခဲခဲနဲ့ရှုမှားလို့ရှိရင်ဒုက္ခပရိဒါခေါ်သည်ငါရုပ္ပခါညာကြတော့အဲဒါကငါရုပ္ပခါညာကနေပြီးအနှေးမြန်လိုက်ပြီးတော့နှေးလို့ရှိရင်ဒါနပညာခေါ်သည်အဲမြန်မာအရိယမက်ကိုတက်သွားလို့ရှိရင်သိဗပညာခေါ်သည်လို့အဲဒီလိုခွဲအဲဒီလိုခွဲတာပို့ပြီးတော့ပြည်စုံတယ်လို့ဘုရားသဘောကျတယ်ဒါမှသူအရိယပုဂ္ဂိုလ်တွေခွဲလို့ရအောင်အလုံးစုံများစွာဆရာတွေမှာ ဒုက္ခပရိဒါခိဗ္ဗပညာကြီးတဲ့ပဲတဲ့ညဆရာပြားများပရမဇောတိကဒုက္ခရသရိယာတွေအကျင့်ဗာတွေအကျင့်ဒီလိုခက်ခက်ခဲကျင့်နေတာတွေရှိတာပေါ့လေဒါကသူဟာမဲ့ရောက်ကြောင်းကျင့်မဟုတ်လို့ဒါတွေတော့ထည့်သွင်းလို့မဖြစ်ဘူးအဲဘောဓိမာနတိုင်းဘုရားပြစ်မဲ့နေရာဘောဓိမာနတိုင်းရောက်လို့ယရနာပလင်နဲ့ထဲဝဲဖုတ်ခွေပြီးတော့ကျေဥစွာပရိသသမုပ္ပါတရားတွေဆင်ញင်ပြီးယုံနာတရားတွေအဖြစ်အပျက်ကိုရှုတယ်

နှေးနေတာမဟုတ်ဘူးသူကတခဏချင်းမကြခင်ပဲသူကတိုင်တွင်းမှာပဲတရားဖြစ်တာမဲလေးပါပူလေးပါတခါလဲစဉ်တိုင်းတက်ပြီးတော့ရာသမေညာရောက်ရဟနာဖြစ်တာနဲ့အလုံးစုံတရားတွေကိုသိနိုင်တဲ့သာရိပုတ္တညာနဲ့ရပြီးတော့ဘုရားဖြစ်ကိုရောက်ပြီးတော့သွားတာဒါကြောင့်အလုံးစုံမြတ်စွာဘုရားရဲ့မှာဒုက္ခပရိဒါကြီးတဲ့ပဲတဲ့မဲလေးခုလုံးဟာခိတ္တပညာကြီးတဲ့ပဲတဲ့မြန်မြန်ကြီးတဲ့တဲ့သွားတာပဲတဲ့နင်းမရှိဘူး အရှင်သာရိပုတ္တရာမထေရမလေးကူလုံးထို့တူပဲတဲ့သူဒုက္ခပရိပဒါပဲတဲ့ခိဗ္ဗပညာပဲတဲ့ပထမအရှင်အသက်ကြီးမထေရဟောတဲ့တရားကိုနားတာပါอืมရှင်သတိမထေရကယေရမဟေတုပါဝဒေသဟေတုံတထရတောအာဟဒေသင်္စာယောနိရောဓေဧဝံဝါဒီမဟာသမနောဒီကထာကိုဟောတာ ဥပဒိတသင်္သာရိပုတ္တရာလောင်းဥပဒိတပါရဝိုက်ဟိုတုန်းကတော့တရားလိုက်ပြီးတော့ဆရာရှင်သာအရှင်သတိမထေတွေ့တော့ဒီမထေတွေ့တာနဲ့ပဲသူကကြီးညိုတယ်သူကပါရဝိုက်ပဲသူနဲ့ကျင့်ဝတ်ခြင်းမတူဘူးခိုင်းခြင်းမတူဘူးဒါပေမဲ့လို့ဘဝများစွာကနေပြီးစီးပူလာတဲ့ပါရမီဟုံကြောင့်ကြီးညိုတဲ့ဂုဏ်တွေတွေ့တော့ကြီးညိုတယ်သူကဒီမထေက ယဟနာပုဂ္ဂိုလ်ဆိုတော့မနာအိန္ဒိယရနေမှာပေါ့သွားပုံလာပုံနေပုံထိုင်ပုံနေမနာအိန္ဒိယရနေအဲ့ဒါနဲ့မြင်ရတာနဲ့ကြီးညိုတယ်ဒီပုဂ္ဂိုလ်တော့ဖြင့်ထူးတဲ့ပုဂ္ဂိုလ်ပဲတရားတို့ရှိတယ်ဆိုရင်ဒီလိုပုဂ္ဂိုလ်သာနာရှိမှာပဲဒီပုဂ္ဂိုလ်ကမေးဦးမှာပဲဆိုပြီးတော့အဲဒီအသတိမထေနောက်သူကတကောက်ကောက်လိုက်အသတိမထေကဆုံးမကြွားဆုံးမပြန်တော့ဒီနေရာမှာသုံးပုံးပဲလုပ်တဲ့ခါကာလမှာလဲ အဲရေတွေပါလေကတ်တယ်သူရေတွေပါလေကပြူပြီးသုံးသုံးမေးပြီးတဲ့ခါကျမှသူကမေးပါလေကြားထဲမှာတော့မမေးဘူးသူကမေးတယ်ဆိုတာလည်းပဲမင်းများနဲ့လျှောက်ထားတယ်ဆိုတာလည်းပဲအခြေအနေကြည့်ရတယ်အားတဲ့ချိန်လားမအားတဲ့ချိန်လားကြည့်ရတယ်ဟိုမှာမအားတဲ့ချိန်သွားပြီးတကလားမေးရင်မေဥသာကတောင်းဖို့တရားမကြည့်ရရောက်တယ်ဒီမှာပြီးတော့ရှင်သာရိပုတ္တရာအလောင်းဥပဒိတာပရဝိကသူကအကြောင်းအရာတွေသူကသိပါတယ်ဒါကြောင့် သွန်စားပြီးတဲ့ခါကျမှအေးဆေးဖြစ်တဲ့ခါကျမှမေးတယ်အရှင်အရှင်သတိတဲ့อืมသင်ကြည့်ရတာကြီးညိုစရာကောင်းတယ်ဒိန်တွေတွေလည်းပဲတဲကြည်နေတယ်သင်ဟာဘယ်ပုဂ္ဂိုလ်ကြည်စုပြီးတော့ရဟန်းပြုတယ်လဲဘယ်သူတည်းကြီးပါလဲဘယ်သူတရားကိုသင်ညစ်တတ်ပါလဲဆိုတော့ ရှင်သတိမထေရဒီကဘုရားပွင့်လာသာရှိတာကိုဘုရားเจ้าညာတွေကပေါ်ပြီးတော့ပြောရတယ်အဲဒီသဗ္ဗိလောကီကသုရောဒနာမင်းကြီးမေတော်မာယာတို့ဤသားဖြစ်တဲ့သီရဒမင်းသားကဘောရမအနွယ်ဘောရမအနွယ်သီရဒမင်းသားကတရားကျင့်သုံးပြီးတော့တရားသူကိုရတဲ့ဘောရမ ဘုရားဆိုတာရှိတယ်အဲဒီဂေါရမဘုရားရဲ့တတိပဲဂေါရမဘုရားရဲ့တရားကိုငါကြိုက်တယ်အဲဒီတရားကိုကြီးညိုပြီးတော့ငါရဟန်းပြုနေတယ်လို့ပြောတော့ဒီတော့ဂေါရမမြတ်စွာဘုရားဘယ်လိုတရားမျိုးဟောပါသလဲဆိုတော့ဒီတရားငါလည်းတရားတွေများများမဟောနိုင်သေးဘူးတဲ့ရဟန်းဖြစ်တာလည်းပဲကျဲမကြသေးဘူးဆိုတော့တဝါတွင်းရှိတာကိုတဝါပဲရှိတယ်ဒါပေမဲ့ရဟန္တာပဲဟောတော့ဟောနိုင်ပါလေ ဒါပေမဲ့လို့ဟိုပရပိုက်တွေဆိုတော့မြတ်စွာဘုရားသာသနာကစီတောင်ကာသပရပိုက်တွေကအစတကသူတို့လွှမ်းမိုးနေတာအဲတော့သူတို့ကကောကောကကတွေချောက်မင်းနေတယ်ဒါကချင်းကုန်းနေလို့လို့အများလားတော့မဟောနိုင်ဘူးနည်းနည်းပဲဟောနိုင်တယ်ပြောနည်းနည်းပြဟောပါဆိုတော့မှလို့ဟောတော့ကောဒီကလာတော့ဟောတာပဲရေဓမ္မဟိတုဘဝဒေသဟိတုံတထာဝတောအာဟသေသင်းစာယောနိရောတော့ဧဝံဝါရီမဟာသမနော ယေရမအကျင့်တရားတို့သည်ယေရမအကျင့်တရားတို့သည်ဟိတုဘာဝါအကြောင်းလင်မောစရှိကုန်၏ဒေသံတို့အကြောင်းလင်မောစရှိသောအကျိုးတရားတို့ဟိတုံအကြောင်းတရားကိုသမနောမဟာသမနောညာမြဖြစ်တော်မူသောဂေါရမြတ်စွာဘုရားသည်အာဟဟောတော်မူ၏အကြောင်း အကြောင်းတရားကိုအကြောင်းတရားအရင်ခံပြီးဖြစ်တဲ့အကျိုးတရားတွေရှိရဲ့အဲဒီအကျိုးတရားတွေရဲ့အကြောင်းတရားကိုငါတို့မြတ်စွာဘုရားဟောတယ်လို့ဒီလောက်ကြားရတာနဲ့သူသောတာပတိမေကိုရောက်တယ်လို့ဆိုတယ်နောင်နာကပါသေးတယ်ဒေသင်းစယောနိယောတော့ဒေသင်းစထိုအကြောင်းတရားအကျိုးတရားတော်ဤလီယောနေဒေသင်းဒေသံတို့အကြောင်းတရားအကျိုးတရားတွေယောနိရောသောစ

အဲ့ဒီအကျိုးတရားတွေရဲ့အကြောင်းတရားအကျိုးတရားနဲ့အကြောင်းတရားဟောတယ်တို့ကျိုးအချင်းသာပါပဲအကျိုးနဲ့အကြောင်းကိုဟောတယ်အကျိုးတရားအကြောင်းတရားပဲရှိတယ်လို့ညဆောပြဟောတယ်လို့အဲ့ဒါလောက်ကြားရုံနဲ့သောတာပတိမေဖို့ရောက်တာတဲ့မာမီကလည်းမနာရင့်နေလို့ပြောတယ်ဟောညာကလည်းမနာကြီးတဲ့ပုဂ္ဂိုလ်ဟောကိုယ်ပိုင်ညာနဲ့ မဖြစ်တာလို့သာမဖြစ်ပဲနေတာဘုရားဖြစ်ရမယ့်ပုဂ္ဂိုလ်မဟုတ်လို့သာကိုယ်ပိုင်ညာနဲ့ကိုယ့်ဟာကိုယ်သာမသိတာကိုသူများအစာလေးပေါ်ပေးလိုက်တယ်သူကသဘောပေါက်တော့အကြောင်းကျိုးတရားတွေဆိုတော့လောကမှာသတ္တဝါတွေအထင်မြင်ဆွဲလန်းကအကြောင်းကျိုးတရားတွေမဟုတ်ဘူးအကောင်းထင်နဲ့ဆွဲလန်းနေတာသတ္တဝါတွေအကောင်းထင်နဲ့ပဲအဲပုဂ္ဂိုလ်သတ္တဝါတွေဟာအကောင်လိုက်ထည်လိုက်တခါလဲရှိနေတယ်လို့ဘယ်လိုထင်နေတယ်သတ္တရအယူရှိတယ်ဥစ္စေရအယူရှိတယ် သာသဒယူကမတ္တဝအကောင်လေးဟာဒီအတ္တဆိုတဲ့အကောင်လေးအသက်ရှင်နေတဲ့အကောင်လေးဟာဒီဘဝကသေသွားပြီမဲ့လို့ပျောက်သွားတာမဟုတ်ဘူးဟိုဘဝတခါဟိုဟိုမှာရှိနေတာပဲအဲဒီဘဝကသေသွားလို့ပျောက်တာမဟုတ်ဘူးဟိုတဏှာမှာရှိနေပြီအတ္တအကောင်လေးအသက်ရှင်နေတဲ့ကောင်လေးတဏှာတဏှာပြောင်းရွှေ့ပြီးတော့ကြီးနေတာဒီကောင်ကမျိုးမျိုးယူဆကြတာပေါ့လေဒီလိုလည်းပဲအဲအထေရရနဲ့ ထေရရနဲ့တည်းခန္ဓာကိုယ်ကြီးရင်ကြီးတော့ဒီအသက်ကောင်းကြီးရလက်ကျင်နေတဲ့ကောင်းတာတွေတေဝုထုကြီးကကြီးနေတယ်လို့သူတို့ယူဆကြတယ်အကောင်သေးလို့ကျင်နေသေးတယ်လိုက်ပရိသေရနေကိုရဘဝအသစ်ဘဝအသစ်ခန္ဓာအသစ်ရှာတဲ့ခါကျတော့အမှန်တရားသိမှွပြီးတော့အမှန်တရားသေးသေးပေါက်ပြီးကြလေဝင်သွားနိုင်တယ်လို့သူတို့ဒီလိုယူဆကြတာပေါ့သူအနည်းအဝေးမရှိဘူးကိုရောက်ချင်ရလဲဘိုးနဲ့ရောက်နိုင်တယ်လို့ယူဆကြတယ် အဲဒီလိုမျိုးမျိုးယူဆတာအတ္တယူဝါဒတွေဥစ္စေရယူဝါဒကတော့ရှိရဘဝတတ္တဝါတွေအခုလောလောဆယ်တော့ရှိနေတာသေပြီးရင်တော့မရှိဘူးပြီးရောပဲလားဒီတဘဝအတွင်းမရှိတဲ့နောက်မရှိဘူးဒီလိုယူဆရှိတယ်တချို့လည်းပဲဒီတဘဝနဲ့မဟုတ်သေးဘူးအဲတခုခုတော့ထူးခြားတဲ့ဘဝရောက်ပြီးရင်အဲဒါဘဝပြတ်တယ်ဒီလိုယူဆတာလည်းရှိတယ်များသောအားဖြင့်တော့ဒီတဘဝပဲရှိတယ်ယူဆတာလည်းများပါတယ်အခုကာလမှာ အဲရုပ်ဝါဒယူဝါဒတွေကဒီတိုင်းပဲသူကဒီဘဝတဘဝပဲသိပြီးဘာမှမရှိဘူးလို့ယူဆတာပါအဲဒါအဲဒီသဒ္ဒရာဥစေရယူဝါဒတွေကသက်ရှင်နေတဲ့အကောင်လေးရှိအခုရုပ်ဝါဒတွေအကောင်လေးရလို့မပြောရမယ်လို့ဆွဲလာမှာတော့အကောင်လေးနဲ့ဆွဲလာနေတာပါပဲမသေးခင်တော့အကောင်လေးလည်းအသက်ရှင်နေလိုက်ရှိနေတယ်ဘယ်လိုယူဆပါလဲဒီတိုင်းပဲဆွဲလာနေအဲဒီ အဲဒီဥစ္စာကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလို့ပြောတာမဟုတ်ဘူးအများအားဒီရှိနေတဘွားရဲဆိုရင်လည်းတဘွားရဲအများအားဒီရှိနေတာပဲဟိုအစင်မကျဒီရှိတဲ့သာသနာယူဆိုလို့ဟိုဘွားဒီဘွားအများအားတခါလဲဘယ်တော့မှမပြတ်တော့ဘူးလို့ဒီလိုဒီရှိနေတာဒီလိုယူဆတာကိုဘုရားစွာဘုရားဟောတာကအကြောင်းနဲ့အကျိုးတရားပဲအကြောင်းရှိလို့အကျိုးတရားတွေဖြစ်တယ်ဆိုတာကိုဟောလိုက်တော့သူသဘောတည်းပေါက်သွားတာကို ဟိုမှာသကုံဇာပရိဇာရူပိဇာဥပဒိသကုဝိညာဏစတဲ့ပရိစ္ဆသမုပ္ပါဒရားတွေပေါ်လာတယ်။မျက်စိကိုလည်းမှီ၍အစင်းတို့ကိုလည်းမှီ၍မြင်သိမှုသကုဝိညာဉ်ဖြစ်သည်။မျက်စိကအကြောင်းတရားမြင်ရတဲ့အစင်းတရားကအကြောင်းတရားမြင်သိမှုကအကျိုးတရားမျက်စိနဲ့အစင်းကြည့်လို့မြင်သိမှုဖြစ်သည်။ပဂရိပုဂ္ဂိုလ်တွေအနေကတော့အဲ့ဒီမြင်သိမှုကိုငါထင်နေတာကိုမူလကရှိနေတဲ့ အသက်ရှင်နေတဲ့ငါကပဲမြင်သွားတယ်လို့သူတို့ထင်နေတာကိုအခုကဒီလိုမဟုတ်ဘူးသူကဒီလိုမဟုတ်ဘူးသူကအကြောင်းရှိလို့အကျိုးလေးဖြစ်တာဟောမြင်တယ်ဆိုရင်မြင်စရာဆင်းတဲ့မျက်စိနဲ့ဒါနကုဆုံမိတဲ့အခါကလာမြင်သိမှုလေးဖြစ်ဒုက္ခိတသူဖြစ်ပြီးကြောက်သွားတာပဲအကျူတရားပဲအဲဒီသဘောတွေအကုန်လုံးပေါ်လာတာတို့သူကြားစရာအပန်းနဲ့နားယုတ်ရှိလို့ကြားသိမှုဖြစ်တဲ့ နာစရာအနံ့နဲ့နှာခေါင်းရုပ်ရှိလို့နာသင်မှုဖြစ်တယ်။စားစရာအရသာနဲ့လျှာရုပ်ရှိလို့အရသာသင်မှုဖြစ်တယ်။တွေးထိစရာနဲ့ကိုယ်ရုပ်နဲ့ရှိလို့သိသိမှုတွေဖြစ်တယ်။အဲကိုယ်ရုပ်တည်စရာနှလုံးရုပ်ကိုယ်ရုပ်နဲ့နှလုံးသွင်းမှုရှိလို့သိကုသနာကြံစည်မှုလေးတွေသိမှုလေးတွေဖြစ်တယ်။ဒါတွေဟာအစဉ်ဒါဝရတည်ရှိနေတဲ့ပုဂ္ဂိုလ်သတ္တဝါအကောင်းတယ်မဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့ကျူးတရားတွေပဲ ဒီကျိုးတရားတွေဖြစ်ဖို့ရအကြောင်းတရားတွေကိုမြတ်စွာဘုရားဟောတယ်ဆိုတာပြီးတော့အကြောင်းနဲ့အကျိုးဖြစ်ပြတဲ့တရားဒုက္ခသစ္စာတရားတွေပဲဆိုတာသဘောပေါက်ပြီးတော့ဒီဒုက္ခသစ္စာဖြစ်ပြတဲ့တရားတွေငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သောတာပတ္တိမေဖို့ဖြစ်တာတခဏလေးတော့ကြာဘူးဒီကာရတပိုင်းနေတဲ့သူဆိုတာကာရတဘူလုံးမဆုံးမြင်သောတာပတ္တိမေကိုရောက်သွားတယ်တဲ့အဲဒီတော့သူကသောတာပတ္တိမေကိုရောက်တာပဲခဲခဲချင်းကြံ့လာကြည့်မလဲ ဒုက္ခသတိပ္ပာပေါ့အဲညာဖြစ်တာကလည်းကြားပဲကြားနေမလဲတခဏလေးအတွင်းပဲလို့လား10မိနစ်တောင်မကြာဘူးတခဏလေးအတွင်းဒါခိဗ္ဗပညာပေါ့တော့နောက်ညသာပြတာရောက်ရဟန်းပြုပြီးတော့လည်း15ရက်တော့တရားတော်အားထုတ်ရပါတယ်ဒါပေမဲ့လို့အဲဒီ15ရက်တရားထုတ်နေရတာခဲခဲချင်းတော့အားထုတ်ရတာမဟုတ်ဘူးဇာနေလိုလိုကူဝင်စားအားထုတ်နောက်ပြီးတော့အရိယာမညာနောက်ဆုံးအရဟတမေဖို့အဲဒီထဲမဲ့ဖို့တွေတက်တဲ့အခါကာလကျတော့ မြတ်စွာဘုရားရက်ခပေးနေရင်ဘုရားဟောတဲ့တရားတွေကိုနားနေရင်လည်းဟောမှာအရိယာမေပုညာတွေအထက်မဲ့ပုညာတွေတက်သွားတယ်တခဏလေးပဲတက်သွားတယ်ဒါကြောင့်မို့သူကမဲ့လေးပါးလုံးကိုလေးပါးလုံးဟာဒုက္ခပရိပဒါနဲ့ခိဗဗိညာပဲတဲ့ဟာရှင်သာရိပုတ္တရာအရှင်မဟာမောက္ကလငါတော်ကိုပထမမဲ့ဖို့မှာခုနကပြောတဲ့ဂါထာလေးပဲရှင်သာရိပုတ္တရာလောင်းဥပဒိဒမထေကဥပဒိဒကဥပဒိဒပြဘိုက်ကသင်ဟောလို့ ယေရမဟိတုဘဝဒေသဟိတုတထာကတောအာဟသေသင်းစယောနိရောဓအင်းဝဝါရီမဟာသမနောဆိုတဲ့ကဒါလေးကိုဟောလို့အဲ့ဒီမှာပဲသူလည်းပဲသောတာပန်ဖြစ်တယ်အဲဒါကြောင့်မို့သူလည်းပဲရှင်မမောကလာလည်းပဲပထမမဲ့ဖို့မှာတော့ဒုက္ခပရိပဒါပဲချမ်းသာစွာနဲ့ပဲမမခေရင်မကျင်ရဘူးခိဗ္ဗပညာပဲဉာဏ်ဉာဏ်ပဲသောတာပတိမဲ့ဖို့ရောက်တော့အထက်မဲ့ဖို့ရအထုတ်တဲ့ခါကာလကျတော့သူခုနှစ်အထုတ်ရတယ်ခုနှစ်အထုတ်တဲ့နေရာမှာ ငိုင်ကြီးနေတဲ့ခါရှိတယ်သူကငိုင်နေလို့ဘုရားကသွားတတိတရားတွေတယ်ဟိုမှာပါစရာတိမောဂလနာအဲမောဂလနာမောဂလပါစရာတိမင်းငိုင်နေသလားဆိုပြီးတော့အဲဒီမှာတရားဟောတတိပေးမှအဲဒီကနေပြီးတော့မှဆက်ပြီးတရားထုံးမှသူအဲမဲ့ကိုရရတာသူမှအနောက်ချက်တွေတွေ့တယ်အဲဒါကသူကအထမဲ့ကိုတွေအတွက်ကြတော့သူတို့ဒုက္ခပရိပဒါပဲတဲ့ဒုက္ခပရိပဒါနဲ့သူတည့်ရတယ်တဲ့ ဒုက္ခပရိဒါနဲ့ပညာကတော့နှေးပုံမရဘူးစိတ်ပါပညာပဲနဲ့တူတယ်ဒါမဲ့တချို့ကျမ်းစာတွေကဒုက္ခပရိဒါဒနာပညာလို့တဲ့ဒုက္ခပရိဒါစိတ်ပါပညာပဲဖြစ်ပါလိမ့်မယ်စိတ်ပါပညာပဲအဲဒါညာကတော့နည်းနည်းတက်သွားပုံရတယ်အဲဒါကြောင့်အထက်မဲ့ဖို့တွေမှာလည်းပဲဒုက္ခပရိဒါရှိနေတော့မေဃမေဃတွေယူလို့ရှိရင်ပရိပဒါဟာမေဃမေဃတွေယူလို့ရှိရင်အဲအထက်မဲ့ဖို့အတွက်တက်တဲ့အခါမှာ ဒုက္ခပရိဒါဖြစ်စရာအကြောင်းမရှိဘူးဒုက္ခပရိဒါဒုက္ခပရိဒါတောင်းပြောဖို့နည်းနည်းခက်အဲတော့ဥဒ္ဓရိမမဟာတိကာကအတိုင်းသင်္ဃာရုပ္ပခါမတိုင်းခင်မောဇိတုမြတ်ဒါပฏิသင်္ခါညာတိုင်းအောင်ခဲခဲရင်ရင်ကြည့်ရလို့ရှိရင်ဒုက္ခပရိပဒါပဲဆိုတဲ့အဲအဆိုမိတ်ဟာသူဟာအဲသင်လျော်ပါတယ်နှကောင်းပါတယ်အဲဒီတိုင်းပဲမှတ်ရမယ်လားဝိရိယဗျာညာတိုင်းအောင်လုံးမဟုတ် အေးမောသီလိညာတိသင်္ခါညာတရားခဲခဲရင်ရင်ကျင့်ရလို့ရှိရင်ဒုက္ခပရိပဒါလောလကူကျင့်ရလို့ရှိရင်ဒုက္ခပရိပဒါအဲဒီကဝိရိယပညာဖြစ်သည်ကစ၍သို့မဟုတ်သင်္ခါရုပ္ပခညာဖြစ်သည်ကစ၍ညာညာညာတက်သွားလို့ရှိရင်ခိဗပညာနှိမ့်နေလို့ရှိရင်ဒနာပညာဒါလိုဆိုလိုပါတယ်အဲဒါကိုတရားထုတ်တဲ့အခါမှာကိုယ်မှာဘယ်လိုတက်လာကြလဲဆိုတော့ကိုယ်ဆုံးဖြတ်နိုင်ပါတယ်အဲဒါရင်ဒါလေးလေးဖို့တော့လောလကူသို့ပြရသနာလေးလောက်ပါပဲ အခြေခံကျင့်၌ဆင်းရဲ၍ညာတနေလင်ဒုက္ခပฏิပဒါခန္ဓာပညာပုဂ္ဂိုလ်အခြေခံကျင့်၌ဆင်းရဲ၍ညာတက်မြန်လင်ဒုက္ခပฏิပဒါသိဗ္ဗပညာပုဂ္ဂိုလ် ေကံကျင့်၌သံသာ၍ဉာဏ်တည်းနှလင်ဒုက္ခပရိပရာသာနာပညာပုဂ္ဂိုလ်ေကံကျင့်၌သံသာ၍ဉာဏ်တည်းမြန်လင်ဒုက္ခပရိပရာသိတာပညာပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်၄မျိုး အဲဒီဧကာပီစီကလည်းဒီလိုပဲ၄မျိုးရှိတယ်တချို့ခြေကံကျင့်ဆင်းရဲပြီးတော့ညာတဲ့နှီးချို့ခြေကံကျင့်လည်းဆင်းရဲခြေကံကျင့်ကဆင်းရဲညာတဲ့ကြတော့များလားချို့ခြေကံကျင့်ကချမ်းသာပြီးတော့ညာတဲ့ကြနှီးနေချို့ခြေကံကျင့်လည်းပဲချမ်းသာတယ်ညာတဲ့လည်းညာတယ်ဒီလိုပုဂ္ဂိုလ်၄မျိုးရှိတယ်အဲကောင်းအကောင်းဆုံးကတော့ဒီမှာဒုက္ခပြီးတဲ့ခိဗ္ဗပညာတော့အကောင်းဆုံးပဲအကျင့်မှလည်းချမ်းသာတော်တယ်ကျင့်လို့ညာလည်းမြန်မြန်အရိယာမေဖို့ရောက်သွားတဲ့ဆိုရင်ဒါတော့အကောင်းဆုံးပါပဲ အဲဒီလိုဧကာပိစိက၄မျိုးရှိတယ်သတ္တကတုပရမလည်း၄မျိုးရှိတယ်ကောလံကောလကလည်း၄မျိုးရှိတယ်ဆိုတော့၄၃မျိုးဆိုတော့12မျိုးဖြစ်သွားတယ်သောတာပန်12ပါးအဲသောတာပန်3ပါးကိုဒါကြောင့်သောတာပန်3ပါးကိုပရိဒါပညာ4ပါးနဲ့မြောက်ပွားရင်12ပါးဖြစ်ပြီဆိုတာအဲ့ဒါပြောတာမြောက်ပွားစာ3လေးလေးအဲ3လေးလေး7နှစ်12ပါးဖြစ်ပြီနောက်သောတာပန်24ပါး သဒ္ဓါရူရသဒ္ဓါဥဆောင်သောပုဂ္ဂိုလ်ပညာရူရပညာဥဆောင်သောပုဂ္ဂိုလ်ချက်ပုဂ္ဂိုလ်ကသဒ္ဓါသဒ္ဓါအားကောင်းပြီးတော့တရားထုတ်သောတာပန်ဖြစ်အဲဒါကလည်းပဲ12ပါးရှိတယ်ခုနကခုနကပုဂ္ဂိုလ်12မျိုးပါသဒ္ဓါဥဆောင်ပြီးတော့12မျိုးရှိတယ်တချို့ပုဂ္ဂိုလ်ကပညာဥဆောင်ပြီးတော့ညာထက်မြက်ပြီးတော့တရားထုတ်တယ်အခုယောဂီတွေထဲမှာလည်းချက်ပုဂ္ဂိုလ်ညာထက်မြက်တယ် အဲဝိပဿနာရှုတဲ့အခါဝိပဿနာဉာဏ်นี่ဖြစ်ပုံညာပြတ်တက်သားသားရှင်းရှင်းလင်းလင်းသိတယ်သူကသူကညာထက်နေတဲ့ပုဂ္ဂိုလ်ကအဲဒါပညာဒုရပုဂ္ဂိုလ်သူကလည်းပဲ12မျိုးရှိတယ်အဲဒါ12မျိုးနဲ့လီဆိုတော့လေ24ပါးပေါ်တယ်ဒါကိုဆိုပါတယ်ဒါကတော့ကလအရေးအတွက်တွေပါအဲဒါလေးတော့အစဉ်လေးတော့ဆိုတော့ကြပါအောင်သောတာပန်3ပါးကိုသောတာပန်3ပါး ပฏิပဒါပညာ၄ပါးနှင့်မြောက်ပွားလင်သနပါဖြစ်သည်ပဒါဒူရာပဒါဥဆောင်သောပုဂ္ဂိုလ်ပညာဒူရာပညာဥဆောင်သောပုဂ္ဂိုလ်ဤဒူရာနှစ်ပါးနှင့်ထပ်၍မြောက်ပွားလင် သောတာပန်24ပါးဖြစ်သည်အဲဆယ်နှစ်လေး24ဖြစ်လာတာနောက်သဂရာကံပုဂ္ဂိုလ်သဂရာပုဂ္ဂိုလ်ဆိုတဲ့နေ့ကလည်းပြောခဲ့ပြီးပါပြီအဲသောတာပန်သောတာပန်သီလပုဂ္ဂိုလ်ကတဆင့်တက်အောင်အားထုတ်လို့ရှိရင်ဝိပဿနာညာအစဉ်တိုင်းတည်းအရင်ကျက်တဲ့အခါကျရင်သာရဂံမျိုးဖို့ရောက်သောတာပန်ပုဂ္ဂိုလ်က မိမိရပြီးသားတရားကိုပဲရအောင်လို့ထပ်ခါထပ်ခါနှလုံးသွင်းရှုမှန်နေလို့ရှိရင်ဝိပဿနာဉာဏ်အစဉ်တိုင်းတက်ပြီးတော့မိမိရပြီးသားတရားပဲထပ်ပြီးတော့ဖြစ်အလားတမပါခေါ်တယ်ဖိုးကိုရောက်တာတဲ့အလားကဖိုးပဲသမာပတိကရောက်တာပဲဖိုးကိုပြန်ရောက်နေတာလေရပြီးသားဖိုးဆိုအကျိုးပဲရပြီးသားအကျိုးလေးပြန်ရောက်နေတာယုံနာတခါတိုင်းညီတဲ့တရားတွေပြန်ပြန်ပြီးတော့ရောက်နေတာအလားတမပါအဲဒီအလားတမပါက နိုင်နေရင်နိုင်နေသလောက်ပဲသူကထားလို့ရပါတယ်อืมကြာကြာတီးအောင်လဲရတယ်5မိနစ်10မိနစ်စသည်တီးအောင်လဲရတယ်တနားရီ2နာရီစသည်တီးအောင်လဲရတယ်အမှန်တရားနိုင်လို့ရှိရင်ဒီနေ့တရက်စသည်လည်းပဲရတာပေါ့လေသူနိုင်နေတဲ့ပုဂ္ဂိုလ်နိုင်နေတယ်လေအဲဒီလိုမဟုတ်ပါပဲနဲ့မသိသေးတဲ့တရားသိရအောင်မပယ်ရသေးတဲ့ကိလေသာတွေပယ်ရအောင်အဲတရား အဆင့်တိုးတက်ပြီးတော့သွားအောင်ပြီးတဲ့ပုဂ္ဂိုလ်စဉ်သရာအိမ်မဲ့ကိုရအောင်ပေါ့လေအဲဒီလိုနှလုံးသွင်းပြီးအားထုတ်တာသူကတမျိုးပဲလားမပယ်ရသေးတဲ့တရားပယ်ရအောင်ဆိုတာလဲသူကကုသနာမှာမငြင်းသေးတဲ့ကိလေသာတွေရှိနေတာကိုအဲ့ဒါတွေကင်းအောင်လို့ထပ်ပြီးအားထုတ်ရတာမသိသေးတဲ့တရားသိအောင်ဆိုတာကလည်းပဲလစ္စာလေးပါးတရားတော့ပြီးတော့ပြီးတာပေါ့ဒါပေမဲ့ဒီထဲမှာအကောင်းထင်တဲ့တရားကြီးတာကို အကုန်လုံးဒုက္ခတွေမှမထင်သေးပဲအကုန်လုံးဒုက္ခတွေမြတ်စွာဘုရားဟောတာကအကုန်လုံးဒုက္ခတရားတွေကြီးတယ်ပဲအဲ့ဒါတွေအကုန်လုံးဒုက္ခကမထင်သေးဘူးသူဆိုတာဒုက္ခတွေကောင်းတယ်လို့ထင်နေတာတွေအရှိနေတယ်အဲ့ဒါတွေကိုအမှန်တိုင်းသိအောင်လို့အားထုတ်ရအဲဒီလိုသစင်တိုးတက်အောင်လို့အားထုတ်တဲ့အခါကလာဝိပဿနာဉာဏ်နဲ့သူလည်းအစဉ်တိုင်းတက်ပြီးတော့အဲဒီပရိဒါလေးပါးဒီမှာလည်းရှိပါတယ်ဒီမှာလည်းပဲခဲခဲချင်းခုနပြောရတာဒါပြောနေတာခုနသက္ကရာကပြင်အားထုတ်တဲ့အခါကလား อืมဥရိယပြညာထီအောင်ကတော့ခဲခဲရင်အာမထုတ်ပါဘူးအဲဒီကလည်းစတဲ့ကအရိယပုဂ္ဂိုလ်အထုတ်လို့ရှိရင်ယုံနာဖြစ်ဖြစ်ဆိုတာထင်လွဲတယ်သူကဒီကစတာပဲဒါပေမဲ့လည်းအဲဒီကနောက်ကိုသင်္ဃာပြေအာရိနောနိဗ္ဗိနမုသုတုပြတာညာစီမှာခဲခဲရင်အာထုတ်နေရလို့ရှိရင်သူဒုက္ခပရိဒါလို့သူခေါ်မယ်အရိယပုဂ္ဂိုလ်ကြတော့သင်္ဃာရုပ္ပခာညာရောက်ပြီးတော့အနှင်းမြန်လိုက်ပြီးတော့အဲဒီမှာဒါနာပညာတို့ဖိဗပညာတို့လို့ခေါ်ရတယ် နော်တရားကင်းမဲ့ဖို့ဖြစ်တော့ဘယ်နဲ့ဖြစ်တော့ဆိုအတူတူပါပဲမြင်မိသားတရားထမြင်တာပဲသူကယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုထပ်ပြီးတော့သိတာမြင်တာပါပဲဖြစ်ဖြစ်တဲ့ယုံနာနဲ့ရှင်ရင်းရှင်နဲ့ဖြစ်ဖြစ်တဲ့ယုံနာနဲ့လုံးဝစိတ်သွင်းတဲ့နိဗ္ဗာန်နိဗ္ဗာန်ကိုရင်ကမြင်သလိုပဲထပ်ပြီးတော့မြင်တာပါပဲရင်ကတွေ့သလိုထပ်ပြီးတော့တွေ့အဲဒီလိုတွေ့လို့ရှိရင်ဒါကသဂရာဂာမိမဲ့ဖို့ဖြင့်သဂရာဂံပုဂ္ဂိုလ်အဆင့်ကိုရောက်သွားသည်တဲ့သဂရာဂံဆိုတာ သကိန်အာဂါမီပုဂ္ဂလာတဲ့သကိန်တစ်ကြိမ်အာဂါမီပြန်လာတယ်လူဘဝကနေပြီးတော့သဂရကံဖြစ်ရင်လူဘဝကစုတယ်လို့နတ်ဘဝရောက်နတ်ဘဝကပြီးတော့လူဘဝတစ်ကြိမ်ပြန်လာနိုင်တယ်တဲ့ဒါကိုဆိုလိုတယ်နတ်ဘဝကနေဖြစ်လို့ရှိရင်နတ်ဘဝကနေပြီးလူဘဝလာပြီးတော့ဖြစ်လူဘဝနေပြီးနတ်ဘဝဒီလိုတစ်ခါပြန်လာနိုင်တယ်ဒါရောက်သူကိုသဂရကံလို့ခေါ်တယ်သဂရကံဆိုတာဒီလိုကြီးတဲ့ဖြစ်သလားဆိုဒီလိုကြီးတဲ့တော့ပဲဟုတ်ပေါ့ဘယ်ဟုတ်မလဲ အခုပဲတရားကဖြစ်ပြီးတော်ကြဒီဘဝတွင်ပဲအနာဂါယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်လည်းရှိတာပေါ့ဒါလည်းရှိပါတယ်အခုတရားကဖြစ်ပြီးတော့နောက်ဘဝကြတော့နောက်ဘဝတက်ဖြစ်ပြီးအဲ့ဒီမှာအနာဂါယန္တာဖြစ်ပြိဋိဘဆိုတာဒီလိုလည်းရှိတာပေါ့ဒါကတော့အဲ့ဒီလိုလည်းရှိပါတယ်ဒါပေမဲ့လို့ဒီကအဲ့ဒီလိုများများမဖြစ်ခဲ့လို့ရှိရင်တော့သူအများဆုံးဆိုရင်လူဘဝကနေပြီးနတ်ဘဝရောက်နတ်ဘဝကနေပြီးလူဘဝပြန်လာအဲ့ဒီမှာ အဲအနာဂါအနာဂါမိမဲ့ဖို့အရဟတမဲ့ဖို့တွေတက်ရောက်ပြီးဉာဏ်ဖြစ်ပြီးပြိဋိမာသာမဲ့အဲဒီလိုပုဂ္ဂိုလ်ကိုဗဒံပုဂ္ဂိုလ်လို့ခေါ်ပါတယ်ဒါအောက်ထစ်ဆုံးပေါ့လေခုနပတ္တခတုပရမလို့ပဲအောက်ထစ်ဆုံးလူဘဝကနေနတ်ဘဝဖြစ်နတ်ဘဝကနေလူဘဝပြန်လာအဲဒီလိုနှစ်ဘဝဖြစ်နိုင်တယ်တဲ့ဒါကိုသက္ကရာကံလို့ခေါ်ပါတယ်ဒါကြောင့်လူဘဝတော့ဒီကြိမ်ညသာပြန်လာပြီးတယ်ဒီညပြန်လာတယ်ဆိုတော့ဟိုသွားအောင်မသွားဘဲနဲ့ပြန်လာလို့မဖြစ်ဘူး နောက်ဘဝကိုသွားရမယ်နောက်ဘဝနဲ့ဒီမြတ်ပြန်လာပြီအဲဒီမြတ်ပြန်လာပြီးဆင်းရဲခသိငြိမ်းမြပုဂ္ဂိုလ်အရဟတမေဖို့ရောက်ပြီးပြိဋိဘာသာမဲ့ပုဂ္ဂိုလ်ကိုဒီလိုပုဂ္ဂိုလ်တရားရာဟုခေါ်သည်အဲဒီတရားကလည်းပဲအဲလူဘဝကနေပြီးနောက်ဘဝရောက်အဲဒီမှာလည်းတရားမတည့်ဘူးအဲဒီမှာအနာဂါတို့ဘာတော့မဖြစ်ဘူးအဲနာဂါဖြစ်ရင်လည်းပြန်မလာတော့ဘူးအဲလူဘဝပြန်လာလူဘဝပြန်လာတဲ့ခါကျတော့အဲဒီမှာအနာဂါယဟန္တာတခါတည်းဖြစ်တယ် အဲ့ဒါကိုဆိုပါတယ်အတိုင်းသားလေးဆိုပြီးတော့ရှင်းသွားတယ်လူဘဝတို့ဒီချိန်ညသာပြန်လာပြီးလင်ဒီခါသိငြိမ့်ဤပုဂ္ဂိုလ်ကိုသရကဟုခေါ်သည်လူဘဝတို့ဒီညသာပြန်လာပြီးလင် သင်္ခါသိဉ္ဇင်းမြပုဂ္ဂိုလ်ကိုသင်္ခါသိဉ္ဇင်းမြပုဂ္ဂိုလ်ကိုသရကံဟုခေါ်သည်သရကံဟုခေါ်သည်အဲဒီသရကံမှာတော့ကိုအဲဝိမောခဝိမောခ၃ပါးနဲ့ခွဲထားပါတယ်ခုနလိုပရိပဒါတွေနဲ့ခွဲရင်လည်းပဲသူရတာပါပဲဒါပေမဲ့ပရိပဒါနဲ့မခွဲဘူးဒီမှာတော့ဝိမောခ၃ပါးနဲ့လာခွဲတာ အနိစ္စမမြဲလို့ရှိတာအနိစ္စ అను ပဒနာခေါ်တယ်အနိစ္စ అను ပဒနာကိုအနိမိတ်တ అను ပဒနာတဲ့အနိစ္စမမြဲဘူးလို့ယူလိုက်တဲ့ဖြင့်အဲဒီမမြဲဘူးလို့ထင်ရတဲ့အာယုံလေးမှာမြဲတဲ့ပုံဟာအချင်းမထင်ဘူးပဂရိပုဂ္ဂိုလ်တွေကတော့ခုမြင်ရလို့ရှိရင်မြင်ရတဲ့ဟာအထေဝတ္ထုကြီးကပြင်းပြနေတဲ့နေပဲထင်နေတာပဲကြားပြန်လဲဒီကြားလို့ရှိရင်ကြားတဲ့အပန်း လိုက်ပြီးတော့အဲ့ဒီအတန်ပြောတဲ့ပုဂ္ဂိုလ်ကြီးကတီးနေတယ်လို့ဒီလိုထင်နေတာကိုသူကအဲပုံသဏ္ဍာန်ထေရကြီးနဲ့ခိုင်မြဲတည်ရနေတဲ့အနေမျိုးထင်နေတာကိုသာဟိုနေနမိတ်ခေါ်တယ်အိဋ္ဌနမိတ်တဲ့သူကအနိစ္စမမြဲဘူးဖြစ်ပြီးကြောက်သွားတယ်ဖြစ်ပြီးကြောက်သွားတယ်ကိုမှားလိုက်ရင်အဲပေါ်ပြီးကြောက်သွားပေါ်ပြီးကြောက်အဲ့ဒါလေးပြီးတဲ့အခါမှာတည်မြဲနေတဲ့ပုံသဏ္ဍာန်နမိတ်တွေမှမရှိဘူးခိုင်မြဲနေတဲ့အခြေအနေမျိုးမရှိဘူးအဲ့ဒါကြောင့်အဲ့ဒီလို

နိစ္စ ानु ပါဒနာသည်အာနိမိတ် ानु ပါဒနာမည်အာနိမိတ် ानु ပါဒနာဖြင့်ရသည်မေကအနိမိတ်ဝိမောကဤမောကခြင်းဖြစ်သည့်သရာကငါတပါးဒီလိုဆိုရမှာဒါပေမဲ့လို့ဒါကြောင့်နေများနေဆိုလို့ဒီမှာလျှော့ထားရတယ်မမြဲဘူးမမြဲဘူးမမြဲဘူးရှုတာကအဲမမြဲဘူးရှုတဲ့အာနိမိတ် ानु ပါဒနာကအာနိမိတ်အာနိမိတ်မမြဲဘူးရှုတဲ့အနိစ္စ ानु ပါဒနာက အနိမိတ်တာနုပဒနာဆိုဒီတပုတ်ကိုခြားထားတယ်ခြားလိုက်မှဖြစ်တော့တယ်လို့မကြံလို့ရှိရင်ပိတ်ကြည့်ရှင်နေမမြဲဟုရှုလက်ရက်ဆိုအနိမိတ်နုပဒနာဖြစ်လက်ရက်လို့ဆိုလို့မမြဲဟုရှုလက်ရသည်မဲ့ကစိတ်ကဝိပဿနာရှင်ရင်ရှင်နဲ့ရှင်းပြီးကြောက်သားလို့မမြဲဘူးမမြဲဘူးလို့လူပြင်းပြင်းနဲ့ဟိုနောက်ဆုံးလေးပါသင်္ဃာရုပ္ပခဏညာမှာနောက်ဆုံးလေးဟိုအရိယာမေရောက်ခါနီးလေး သောသောပိုင်းကတော့ဒုက္ခရှုတာလည်းရှိမှာပေါ့အနတ္တရှုတာလည်းရှိမှာပေါ့အဲဒီနောက်ဆုံးမှာသင်္ခါရုပ္ပခါကျောင်းရပြာမဆက်ရပဲနဲ့သင်္ခါရုပ္ပခါအမှားကောက်နေရတဲ့ကကိုသောသောလည်းလည်းအထူးကောက်လာတဲ့အခါမှာအဲဒီမမြဲဘူးဆိုတဲ့အနေနဲ့ရိတ်ကနေရိတ်ကနေကြောက်ကြောက်သွားလင်းမြန်ပျောက်ပျောက်သွားတဲ့အနေနဲ့ထင်လာလို့ရှိရင်အဲဒါအနိဒနုပဒနာခေါ်တယ်အဲဒီတော့ကြောက်သွားတာလေးပြီးရင်ပြီးရင်နဲ့ယုံနာသင်္ခါရငြိမ့်တဲ့ခုနပြောတဲ့ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တဲ့ယုံနာနဲ့လုံးဝငြိမ့်သွားတဲ့ နိဗ္ဗာန်ကိုဆက်ရောက်တော့တာအနိမိတဝိမောခကိုသာသရာမိမဲ့ပဲအဲဒီအဲဒီမဲ့ခြင်းသရာကဖြစ်တာကတပါးတဲ့အဲဒါဆိုရမယ်မမြဲဝီရှုလည်းရဲ့မမြဲဝီရှုလည်းရဲ့ရာတိမေကာရာတိမေကာအနိမိတာဝိမောခာအနိမိတာဝိမောခာဒီဝိမောခအပြင်ဒီဝိမောခအပြင်ဖြစ်သည်ဖြစ်သည်သဂရာကငါတပါးသဂရာကငါတပါး ဒါအမျိုးကိုရအောင်အထုတဲ့ပုဂ္ဂိုလ်မှာနောက်ဆုံးသင်္ခါရုပ္ပကညာအကောင်းတဲ့အခါမှာမမြဲတဲ့သဘောတွေကိုသိရင်ပြီးရင်နဲ့ယုံနာသင်္ခါရကြီးရာရောက်သွားပြီဆိုရင်အဲ့ဒါအနိဒဝမုခနဲ့သရကဖြစ်တယ်လို့မှတ်ရမယ်။ဆင်းရဲဝိရှုလျက်ထိုးတူပဲသင်္ခါရုပ္ပကညာအကောင်းနေရတာကိုဖြစ်ပြနေလို့ဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲလို့ဆင်းရဲနေရာချင်းရှင်ရှင်နဲ့ ယုံနာတခါလာညင်းရရောက်သွားလို့ချင်းအာပဏိတာအာပဏိတာဆိုတောင်းတာဝယ်မရှိဘူးပေါ့လေဆင်းရဲထင်ရင်တောင်းတာစရာမကောင်းတော့အဲအာပဏိအာပဏိတာဝိမောခခေါ်တယ်ဆိုရမယ်ဆင်းရဲဝရှုလျက်ဆင်းရဲဝရှုလျက်ရသည်မကရသည်မကအာပဏိတာဝိမောခအာပဏိတာဝိမောခဒီဝိမောခဖြင့်ဖြစ်သည်ဒီဝိမောခဖြင့်ဖြစ်သည်သရဂါငါတပါသရဂါငါတပါအဲဒီလိုဖြစ်တဲ့ပုဂ္ဂိုလ် ရှိတယ်အနာတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေအပြင်သိရင်သိရင်နဲ့ယုံနာတခါလာခြင်းနဲ့နိဗ္ဗာန်တွေ့သွားလို့ရှိရင်အဲသုံးကြမှုမောကခေါ်တယ်အဲဒီသုံးကြမှုမောကနဲ့သရဂံဖြစ်တဲ့ပုဂ္ဂိုလ်တပါးတကယ်ဆိုရမယ်အနာတ္တဝိရှုလည်းရဲ့အနာတ္တဝိရှုလည်းရာသီမကရာသီမကသုံးတဝိမောကသုံးတဝိမောကဒီမောကဖြင့်ဖြစ်သည်ဒီမောကဖြင့်ဖြစ်သည်သရဂံကတပါး ဤသဂရာကံ၃ပါးကိုပရိဒရာပညာ၄ပါးနှင့်မြောက်ပွားလင်ဇဏပါအဖြစ်သည်အဲခန္ဓာပရိဒရာပညာတွေနဲ့သူကအခြေခံမှာမောစီတုမြတ်ဒါညာပိသင်္ခာညာတန်အောင်အခြေခံကျင့်မှာခဲခဲရင်းကျင့်လာခြင်းဒုက္ခပရိပဒါပဲအဲဒီကနောက်သင်္ခါရုပ္ပကညာဖြစ်ပြီး နှင်းနေလို့ရှိရင်တဏှာပညာမြန်လို့ရှိရင်ခိဗ္ဗပညာအဲဒီလိုပဲပိုင်ချရမယ်မလားသူကလည်းပဲ၄ခုဆိုတော့၄ခုနဲ့၃ခုနဲ့မြောက်လိုက်တော့သူက12ပါးဖြစ်တာပါပဲအဲတော့အဲဒီတရားကဖြစ်ပြီးတဲ့နောက်လဲမသိသေးတဲ့တရားတွေသိရအောင်မပယ်ရသေးတဲ့တရားတွေပယ်ရအောင် တော့အထောက်အကူတရားကလည်းကိလေသာတွေအကုန်လုံးမဟုတ်သေးဘူး ဒါကလည်းပဲအကုန်လုံးသိတာမဟုတ်သေးဘူးသူကဆင်းရဲတွေအကုန်လုံးမထင်သေးဘူးတချို့ကောင်းတယ်လို့ထင်နေတာတွေကရှိနေတယ်နောက်ပြီးတော့ကိလေသာတွေကလည်းသူ့မှာကာမရာဂပြာပါဒအကျဉ်းစားတွေတာกินတယ်အနုစားတွေကတော့ကာမရာဂလည်းရှိသေးတာပဲပြာပါဒဒေါသကလည်းပဲသူရှိသေးတာกินတာမဟုတ်သေးဘူးအဲဒီတရားတွေအကုန်လုံးပယ်နိုင်အောင်လို့ထပ်ပြီးတော့ဝိပဿနာရှုတဲ့အခါမှာအဲဝိပဿနာညာအစဉ်တိုင်းတက်ပြီးတော့ဖြစ်ဖြစ်တဲ့ယုံနာသင်္ခါရ ငြိမ်းတဲ့နိဗ္ဗာန်တရားကိုတွေ့သွားတဲ့ပုဂ္ဂိုလ်ကအနာဂါမိမဲ့ဖို့အဲနာဂိမဲ့ဖို့ပြင်အနာဂါဖြစ်သွားအဲဒီအနာဂါကြတော့ဒီကပရိပဒါပညာတွေနဲ့မကွဲဘူးကြတော့ဒီကြတော့ကိုအကျိုးတွေနဲ့လာကွဲတာတယ်သူတို့လည်းပဲရှိတာပဲဒီမှာလည်းပရိပဒါပညာတွေအဲဒီမှာလည်းအနာဂါမဲ့ဖို့ရောက်ဖို့ရတဲ့အခြေခံကြည့်မှာခဲခဲရင်းကျင့်ရတာလောလကူကျင့်ရတာရှိတယ် သင်္ဃာရုပ္ပကညာဖြစ်ပြီးများများမဲ့ဖို့ရောက်သွားအနာမဲ့ဖို့ရောက်သွားတာနေနေနဲ့ဂျုံနဲ့မရောက်ခဲနဲ့ကြာမရောက်သွားတာဒီလိုရှိတယ်။ဒါပေမဲ့လို့အဒီမှာတော့မခွဲဘူးသိညာရင်အကျိုးနဲ့လာခွဲတာ။အဲဒီအနာဂါပုဂ္ဂိုလ်ကတော့အနာဂါမိပြန်မလာတော့ဘူးတဲ့ကာမဘုံဒီကာမဘုံကလူဘဝကဖြစ်ဖြစ်နာဘဝကဖြစ်ဖြစ်ဒီနာမဲ့ဖို့ရောက်သွားလို့ရှိရင်အဲဒီဘဝသုတည်တဲ့အခါမှာလူဘဝနာဘဝတော့မဖြစ်တော့ဘူး။ဇမဘဝတွေရောက် များသောအားဖြင့်သုဒ္ဓဝါဒပြန်ပါတယ်ဖြစ်တတ်တယ်သုဒ္ဓဝါဒပုံတွေရောက်တယ်အခုတော့ဒီမှာသုဒ္ဓဝါဒပုံတွေနဲ့ပြရတယ်သုဒ္ဓဝါဒပြန်မှာပုံတွေအဝိဟာအတ္တပါသုဒ္ဓသာသုဒ္ဓပြေကနိဋ္ဌဆိုတဲ့၅ပုံမှာထိုက်ပြရတယ်ဆိုတော့အဲဒီမှာသွားပြီးတော့ဖြစ်တယ်အဲဒါကြောင့်အဲဒီပုံတွေရောက်ပြီးအဲတထေဝပြိနိဗ္ဗာန်ကြီးတဲ့အဲဒီပုံမှာပဲယဟနာဖြစ်ပြိနိဗ္ဗာန်ဇာနိုင်မယ်တဲ့အဲဒီအဲဒီဓမ္မပုံမှာပဲ ဉာဏ်နာဖြစ်ပြိဋိဘာစံပြန်မလာဘူးတဲ့လူလောကကိုအဲတရားနာဖို့ဘာဖို့အကြောင်းအရာဆိုတော့ဒီလိုလိုလာသာပေါ်တယ်ပြိဋိနေအချင်းပြန်မလာဘူးအဲဒါကိုအနာဂံခေါ်တယ်အနာဂံမီပြန်မလာတော့ပုဂ္ဂိုလ်သူကကာမဘုံတို့ကာမဘုံတို့ဒိဋ္ဌိအာချင်းဒိဋ္ဌိအာချင်းပြန်မလာတော့ပုဂ္ဂိုလ်ကိုပြန်မလာတော့ပုဂ္ဂိုလ်ကိုအနာဂံဟုခေါ်သည်အနာဂံဟုခေါ်သည်အဲဒီအနာဂံက သိုးတော်ဘာသာ၅ပုံတက်ပြီးတော့ဖြစ်တဲ့အခါမှာအန္တရာပရိနိဗ္ဗာယီဆိုတာရှိတယ်ဥပယစ္စပရိနိဗ္ဗာယီဆိုတာရှိတယ်ဥဒ္ဒံဘောဓဆိုတာရှိတယ်အသင်္ခါရပရိနိဗ္ဗာယီဆိုတာရှိတယ်သသင်္ခါရပရိနိဗ္ဗာယီဆိုတာရှိတယ်သူက၅မျိုးခွဲတာအဲဒီ၅မျိုးထဲမှာအန္တရာပရိနိဗ္ဗာယီဆိုတာအပ္ပတန်းနဲ့ပိုင်းခြားထားတာပါပဲဒီနေ့ကလည်းနည်းနည်းပြောခဲ့ပြီအာဝိဟဘုံရောက်တယ်ဆိုတာတော့အာဝိဟဘုံကသူကကဘာပေါင်းတစ်ထောင်ရှိတယ်ပင်သား ကဘာပေါင်းတစ်ထောင်ရှိတယ်အဲဒီကဘာပေါင်းတစ်ထောင်မှာတဝက်ကသူ900အဲဒီကဘာပေါင်း900မကုန်သေးမီအတွင်းမှာရဟနာဖြစ်တဲ့ပုဂ္ဂိုလ်ကအန္တရာပရိနိဗ္ဗာန်ကြီးอืมကြားထဲမှာကိလေသာတွေကိလေသာဆင်းရဲတွေငြိမ်းသွားတဲ့ပုဂ္ဂိုလ်ပဲအဲ့ဒီအန္တရာပရိနိဗ္ဗာန်ကြီးကလည်းပဲအစသုံးစားခွဲထားကြတယ်နုဝလာရင်အဲ့ဒီပုံရောက်ပြီးမကြာမီအတွင်း ဉာဏ်နာဖြစ်တဲ့ပုဂ္ဂိုလ်ကတပါအဲဘယ်လောက်ထိအောင်တော့ဆိုတော့ကိုနှစ်တရားကဘာတရားကျော်တိုင်အောင်နဲ့သူကကဘာတရားကျော်တိုင်အောင်ကဘာတရားကျော်တိုင်အောင်ဆိုတော့200အတွင်းဆိုမှာပေါ့လေကဘာတရားကျော်200အတွင်းအဲကဘာတရားကျော်ကဘာ200အတွင်းလို့ပဲဆိုရတော့အဲရောက်ရောက်ကလေးကစပြီးတော့ကဘာ200အတွင်းမှာရောက်ရောက်ချင်းဉာဏ်နာဖြစ်တာရှိတယ်အဲကဘာ200အတွင်းဉာဏ်နာဖြစ်တာရှိတယ်အဲ့ဒါကိုသူကတပါလို့ယူထားတယ်နုရပုဂ္ဂိုလ်အဲဒါရင်းတဲ့ပုဂ္ဂိုလ်ပေါ့သူအရင်ဆုံးပုဂ္ဂိုလ်

400ကျော်အတွင်း900အတွင်းဟောတယ်300ကျော်ကနေပြီး400ကျော်900အတွင်းအဲ့ဒီအတွင်းမှာ900မပြည့်ခင်အတွင်းမှာရဟနာဖြစ်တာကတပါးဒါကတော့ထေရဆရာတွေကခွဲထားတာပါပဲမှာတပါးလဲဆိုရင်လည်းပြီးမှာပါပဲသုံးပါးခွဲရင်တော့ခွဲတာအနုအလရင်ခွဲတာလေလို့အဲ200အတွင်း300အတွင်း900အတွင်းဆိုတော့ဒါပါပဲသူအဲဒီလိုသူက

ụeb adba bụwụ ya hana amepe ebe ịwụzi onye nlebe da dbaụa g ie bido mụ amepe lo jin edewale tebụl m d ka deb o ahụ aa အတ္တဘာနေသုဒ္ဓတာသုဒ္ဓတာသုဒ္ဓတိသုဒ္ဓတိအဂရိဋ္ဌဒီလိုအစဉ်လိုက်တက်သွားတဲ့ပုဂ္ဂိုလ်ကဥဒ္ဒသောတာပုဂ္ဂိုလ်ခေါ်တယ်။အဲဒီလိုပုဂ္ဂိုလ်သုံးပါးရှိပါတယ်။ဒီမှာပထမဆုံးအန္တရာပရိနိဗ္ဗာန်ကြီးကိုသုံးပါးခွဲတယ်လို့သူက၅ပါးဖြစ်နေပါတယ်လို့။ဒါဘူးသုဒ္ဓမှတ်ရတာပေါ့လေဥစ္စာတွေကတော့တိုင်းဆူဆူရဆူရစေတာသိမထက်ပါဘူး။အဝိဟာဘုံ၌အဝိဟာဘုံ၌အပတံထဲဝက်ကိုမလွန်မီအပတံထဲဝက်ကိုမလွန်မီညာနာဖြစ်၍ညာနာဖြစ် သာငြိမ့်မည်သန္တာပရိနိဗ္ဗာန်ဤအနာဂံသုံးပါသန္တာပရိနိဗ္ဗာန်ဤအနာဂံသုံးပါအတ္တံထဝကိုလွန်မှသန္တာထဝကိုလွန်မှညာနာဖြစ်၍ညာနာဖြစ်၍ကိလေသာငြိမ့်မည်ကိလေသာငြိမ့်မည်ဥပယဇာပရိနိဗ္ဗာန်ဤအနာဂံတပါဥပယဇာပရိနိဗ္ဗာန်ဤအနာဂံတပါအင်း အထက်ဘုံများသို့အထက်ဘုံများသို့တဲ့ရောက်ပြီးမှတဲ့ရောက်ပြီးမှဌာနာဖြစ်၍ဌာနာဖြစ်၍ဣတိတာငြိမ့်ကြီးဣတိတာငြိမ့်ကြီးဘုဒ္ဓံသောတာဘုဒ္ဓံသောတာနာဂန္တဝါနာဂန္တဝါဘောင်းအာဝိဟာဘုံ၌ဘောင်းအာဝ ရိယာဘုံနဲ့ညာနာဖြစ်မဲ့အနာဂံကတော့၄ပါးအဲဒီမှာမဖြစ်ဘဲနဲ့အထက်တက်ပြီးမှအထက်တက်သွားအောင်မဲ့ပုဂ္ဂိုလ်ကဒါကတစ်ပါးနဲ့ဆိုတော့၅ပါးပေါ့အဲဒီ၅ပါးကလည်းပဲကြောင်းကြမစိရဘဲနဲ့လွယ်လွယ်ကူကူနဲ့အဲအထက်မဲ့ပုဂ္ဂိုလ်အရာဓမဲ့ပုဂ္ဂိုလ်ရမဲ့ပုဂ္ဂိုလ်ကအသင်္ခါရပြိနိဗ္ဗာန်ကြီးခေါ်တယ်ကြောင်းကြဆိုင်ပြီးအာထုံးမှခဲခဲချင်းအာထုံးမှရမဲ့ပုဂ္ဂိုလ်ကခုနကဒုက္ခပရိပဒါတွေဒုက္ခပရိပဒါတွေဖြစ်မှာပေါ့သူက ကြောင်းကြမစရာပဲနဲ့လူလကူနဲ့ဆိုရင်ဒါဒုက္ခပရိဒါပေါ့အဲဒုက္ခပရိဒါဒုက္ခပရိဒါဒီမှာလဲခွဲတာလေအဲဒါလည်း၅ပါးတဲ့ပြီးတော့ဒုက္ခပရိဒါ၅ပါးဒုက္ခပရိဒါ၅ပါးဆိုရင်လည်းပဲပြီးတာပါပဲဒီပရိဒါတွေမပြောဘဲနဲ့ဒီမှာတော့အသင်္ခါရပရိဒီပါယသသင်္ခါရပရိဒီပါယနာမည်တစ်မျိုးတတ်တာကဲဆိုရမယ်အထူးကြောင့်ညာဆက်၍အာမထုတ်ရပဲလွယ်ကူစွာနဲ့ညာနာဖြစ်မည် အသင်္ခါရပြိနိဗ္ဗာယီအသင်္ခါရပြိနိဗ္ဗာယီအနာဂံပုဂ္ဂိုလ်၅ပါးအနာဂံပုဂ္ဂိုလ်၅ပါးခုနက၅ပါးပဲခုနက၅ပါးဟာယ ahanan ဖြစ်မှာအဲဒီဘုံနဲ့ယ ahanan ဖြစ်ပုဂ္ဂိုလ်၄ပါးအထက်ဘုံတက်ပြီးမှယ ahanan ဖြစ်ပုဂ္ဂိုလ်တစ်ပါးပေါင်း၅ပါးဒီ၅ပါးဟာလောလောကူကူနဲ့ဒုက္ခပရိဒါနဲ့ယ ahanan ဖြစ်မဲ့ပုဂ္ဂိုလ်လည်းရှိတယ်တဲ့မဖြစ်သေးဘူးသူကအနာဂံပဲရှိသေးတယ်ဒါကြောင့်မို့သူအနာဂံပုဂ္ဂိုလ်၅ပါးလို့ခေါ်တယ် အထူးကြောင့်ညာဆိုင်၍အာထုံမှာခန္ဓာဖြစ်မည်သတ္တင်္ခါရပြိနေပါ၏သာရံပုဂ္ဂိုလ်ငါပါဘောင်းအဝိဟာဘုံ၌သာရံပုဂ္ဂိုလ်၁၀ပါး သူကြောင့်ရမဆက်ရဘဲနဲ့ညာနာဖြစ်တယ်ဆိုတော့ဒုက္ခပရိဒါပေါ့လောလောကူနဲ့ညာနာဖြစ်မဲ့ပုဂ္ဂိုလ်တဲ့အခုတော့မဖြစ်သေးဘူးဒါကြောင့်သူကနာပုဂ္ဂိုလ်၅ပါးပေါင်းလိုက်လို့ရှိရင်10ပါးဖြစ်အာဟုရဘုံက10ပါးအဲအာဟုရပြီးတော့အတ္တပါဘုံ10ပါးပဲဒီတိုင်းဒီတိုင်းပဲလို့လားအဲ့ဒီဘုံနဲ့ညာနာဖြစ်မဲ့အနာဂံ၄ပါးရှိတယ်အထက်ဘုံတက်မဲ့အနာဂံကတစ်ပါးရှိတယ်၅ပါးအဲ့တော့ဒုက္ခပရိဒါနဲ့၅ပါးဒုက္ခပရိဒါနဲ့၅ပါးဆိုတော့10ပါးဖြစ်သွားတာပေါ့ဒီတိုင်းပဲလို့ သုရတာဘုံလည်းထို့အတူ10ပါးသုရတိဘုံမှာလည်း10ပါးအဲဒါဟိုအပ္ပတာနေကတော့ကို20 20တက်သွားတယ်ဟိုကအာဝိယဘုံက1000မှတ်ထားရင်ပြီးတာပါပဲအတ္တဘဘုံက2000ကဘာ2000သုရတာဘုံကကဘာ4000သုရတိဘုံကတော့ကဘာ7000နောက်ဆုံးအကနိဋ္ဌဘုံရောက်အကနိဋ္ဌဘုံကတော့ကဘာ16000အဲနောက်ဆုံးအဲ့ဒီရောက်တော့အဲ့ဒီရောက်တော့အဲ့ဒီအကနိဋ္ဌဘုံကြတော့ ပြောအန္တရာပရိနိဗ္ဗာန်ကြီးကသုံးပါးပဲရှိတယ်။တစ်ပေါက်၆ထောင်မှာကဘာ၈ထောင်အတွင်းမှာဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်ပေါ့လေ။အဲဒါကသုံးပါး။ကဘာ၈ထောင်ကျော်မှဉာဏ်နာဖြစ်မဲ့ပုဂ္ဂိုလ်။အဲဒါကတစ်ပါးနဲ့၄ပါးပဲရှိတယ်။သူကတော့အဂိဋ္ဌဘုံမှာဉာဏ်နာမရှိဘဲနဲ့တိတိမြင့်တဲ့ဘုံတက်เสียမှမရှိဘူး။အဲဒီမှာဉာဏ်နာအေကံဖြစ်ရမှာသူဥဒ္ဒံသောတာဆိုတာမရှိဘူး။ဒါအောင်၄ပါးပဲရှိတယ်။ အဲဒီလေးပါးကခုနပြောတဲ့အသင်္ခါရပြိနိဗ္ဗာယိဟောတာဒါအသင်္ခါရပြိနိဗ္ဗာယိဆိုတာဒုက္ခပြိပ္ပာပဲသူက၄ပါးသသင်္ခါရပြိနိဗ္ဗာယိဆိုတာဒုက္ခပြိပ္ပာသူက၄ပါးအဖြစ်ပါရှိတယ်သူကအဲပါလေအကုန်လုံးပေါင်းလိုက်လို့ရှိရင်ဒါ48ပါးရတယ်တဲ့ဒါနာဂ48ပါးတွေ့နီးပေါ်တယ်အဲဒါဆိုထို့တူအတ္တဘာဘုံ၌10ပါးသုဒ္ဓဘာဘုံ၌10ပါး ကုသတိဘုံ၌10ပါးအကနိဋ္ဌဘုံ၌ဘုဒ္ဓံသောတာနှစ်ပါးမရှိ၍จิตပါအလုံးပါအနာဂံပုဂ္ဂိုလ်48ပါးဖြစ်သည်48ပါးဖြစ်သည်အဲနာဂံပုဂ္ဂိုလ်48ပါးဒါက အဲသုဒ္ဓဝါဒဘုံတွေရောက်ပြီးတော့ဒီတိုင်းဖြစ်တဲ့ပုဂ္ဂိုလ်တွေပြောတယ်သုဒ္ဓဝါဒဘုံမရောက်ဘဲနဲ့ပြည့်ပြည့်ဘုံရောက်တဲ့နာဂံပုဂ္ဂိုလ်တွေလည်းရှိအောင်မှာပေါ့ပထမဇာမြမဘုံဒုတိယဇာမြမဘုံတတိယဇာမြမဘုံသရုဇာမြမဘုံဟုတ်လားသရုဇာဝိသင်ဝေယဘုံမြမဘုံအဲ့ဒီမြမဘုံရောက်ပြီးတော့ဉာဏဖြစ်မဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်အာယုဘဘုံတွေတက်ပြီးတော့ဖြစ်မဲ့အနာဂံတွေလည်းပဲရှိနေသေးတာပဲအဲ့ဒါတွေအဲ့ဒါတွေကိုတွေ့မထားဘူးဒီမှာသုဒ္ဓဝါဒ၅ဘုံကဟာရင်တွေ့ပြီးတော့ထားပါတယ် နောက်ပြီးတော့အနာဂံကနေပြီးတော့မပယ်ရသေးတဲ့ကိလေသာတွေပယ်နိုင်အောင်မသိသေးတဲ့တရားတွေပြီးအောင်အနာဂံကလည်းပဲသူအကုန်လုံးဆင်းရဲမထင်သေးဘူးအဲဒီမိမိဘဝလေးနဲ့မိမိဘဝလေးဖြစ်နေရတာလေးသက်ရှင်နေရတဲ့သဘောလေးမျိုးတော့သူသားရနေသေးတာပဲဒါကြောင့်မို့ယူဘဘဝတွေအာယူဘဘဝတွေမှာတက်ပြီးတော့သူကဖြစ်နေပြီးတော့ကိလေသာတွေလည်းသူကအကုန်လုံးမပယ်နိုင်သေးဘူးကာမရာဂ

ဒါတော့အဲတင်းလင်းများများညာတက်သွားလို့ရှိရင်ခိဗ္ဗပညာနင်းနေနဲ့တက်လို့ရှိရင်ဒါနာပညာပြန်နေပြီးတော့သူက၄ပါးတည်းလည်းပါပါတယ်အဲဒါညာနာပုဂ္ဂိုလ်တွေလည်းပဲခုနဗရာဂံလိုပဲသူက12ပါးခွဲထားပါတယ်ဝိမောက3ပါးနဲ့ပရိဒါနဲ့ညပွားလိုက်တော့12ပါးခွဲထားတယ် ဆိုရမယ်ကိလေသာခတ်တဲ့ကိလေသာခတ်တဲ့ဘုံငြိမ့်၍ဘုံငြိမ့်၍အပူသောခန္ဓာ၌သောပုဂ္ဂိုလ်ကိုဉာဏဟုခေါ်သည်အဲဒါကိလေသာခတ်တဲ့ဘုံငြိမ့်သည်တဲ့ဘာကိလေသာမှမရှိဘူးဉာဏဆိုရင်ဒါပဲဉာဏဖြစ်တဲ့သင်တဲ့ပုဂ္ဂိုလ်တွေအထူးစစ်ဆေးနေကြမလို့ပါဘူးကိလေသာမရှိဘူးဆိုတာသူကသိရမှာ ကိလေသာခါသိရင်ကုန်ငြိမ်း၍ပူဇော်ခံနိုင်သောပုဂ္ဂိုလ်ကိုယန္တာဟုခေါ်သည်ဤယန္တာသည်သဂရာကံကဲ့သို့ပင်မောက္ခ၃ပါးနှင့် စ္စာ၄ပါးတို့ဖြင့်မြောက်ပွား၍သနပါဖြစ်သည်ဘောဓဘာ24ပါးရာဂံ12ပါးနာဂံ48ပါးခန္ဓာ12ပါး လုံးပေါင်းအရိယာပုဂ္ဂိုလ်96ပါးဖြစ်သည်ဒါကသက္ကရာတွေကတည်းပြတာက96ဆိုတော့မှားရတာနည်းနည်း96မှားတာနည်းဦးတယ်တရားမကောင်းတာလည်းဘုန်းကြီးကမဲ့ပုဂ္ဂိုလ်၄ပါးထည့်ထားပါလေမေကထံပုဂ္ဂိုလ်၄ပါးနှင့်တကွာမေကထံပုဂ္ဂိုလ်၄ပါးနှင့်တကွာ ရိယာပုဂ္ဂိုလ်များပါတရားဖြစ်သည်အရိယာပုဂ္ဂိုလ်ကောပါတရားနဲ့လားဒီဒေသနာနဲ့ဒီတက္ကထာမှာပြထားတဲ့နမပင်ချာရပါလို့ဝိသုရိမေမှာပြထားတဲ့အတိုင်းဆိုရင်တော့မကသေးဘူးဝိသုရိမေမှာယဟန္တာကအခုဒီမှာ12ပါးရှိတာဝိသုရိမေမှာယဟန္တာတွေကတော့မကဘူးဟိုပညာဝိမု ക്ത ယဟန္တာတဲ့ရိုးရိုးယဟန္တာပေါ့လေယဟန္တာဖြစ်ရုံပဲ အဲဒါ12ပါးရတယ်ပညာဝိမုဒ္ဒနောက်ပြီးတော့ဥပဒောဘာဂဝိမုဒ္ဒယဟနာတဲ့ဥပဒောဘာဝိမုဒ္ဒယဟနာဆိုတာကသူကအရူပသမာဘတိနဲ့အခြေခံပြီးတော့ဝိပဿနာရှုယဟနာဖြစ်သွားတာဥရောပါကဝိမု ക്ത ယဟနာဆိုသူကလည်း12ပါးဟုတ်လားပညာဝိမု ക്ത ယဟနာက12ပါးတဲ့ဥရောပါဝိမု ക്ത ယဟနာက12ပါးအခုဒီက12ပါးတွေပါပဲဘုံလူတွေနဲ့

ဒါခါလဲရပြီးတော့လို့သူ့ကိုတေဝိဇ္ဇခေါ်တယ်ဝိဇ္ဇာညာ၃ပါးနဲ့ဝိဇ္ဇာညာလူ၃ပါးနဲ့ပြည့်စုံတယ်တေဝိဇ္ဇာညာအဲတေဝိဇ္ဇာယဟနာဖြစ်လို့ယဟနာဖြစ်တာနဲ့သူကခြေဘဝတွေကိုလည်းထိုက်ပြရလို့သာပေါ့လေအကုန်လုံးတော့လည်းလျှောက်ပြီးမှမဟုတ်ဘူးလားပုဂ္ဂိုလ်တွေတူနဲ့တူနဲ့အစဉ်တန်းချင်းရမတူမြတ်စွာဘုရားဆိုရင်အကုန်လုံးပြီးတယ်သင်္သာရိပုတ္တရာတို့လည်းသူပါမီပါရမီဖြည့်တဲ့ကဘာလောက်ပဲသူကပြီးတယ်ဒီပြင်လည်းပဲတာဝကတွေသူအပြီးပြီး သူတို့ပါရင်ပြည့်စည်မှုခဲ့တဲ့ဘဝလောက်ကဘာလောက်ပဲပြီးတယ်အကုန်လုံးတော့ကြည့်တာမဟုတ်တော့ရုံပဲသူကအဲတော့ရှင်းရှင်းသောဘဝအောင်းတွေကိုပြန်သိတဲ့ပုဝေနိဝါဒညာအဲဒိဗ္ဗစကုညာနဲ့မှစိတ်နဲ့မှန်းကြည့်တော့ဘိညာဉ်နဲ့မှန်းပြီးတော့ကြည့်လိုက်လို့ရှင်ပြင်းရင်မြင်နိုင်တဲ့အမြင်ပေါက်တာပေါ်တယ်ငါဘာမဆိုအကုန်လုံးနတ်ပြည်တွေရောမြေပြည်တွေရောအဲအနီးအဝေးအကုန်လုံးပဲအားမဆိုကိုကြည့်ညာကိုကြည့်လိုက်လို့ရှင်မြင်နိုင်တယ်

ရာစိတ်တဝိဇာနနာတဲ့သူဘာစိတ်တွေကိုသိတယ်သူဘာစိတ်ကူးကြံစီတာတွေသိတယ်အိဒီဝိဒါတဲ့အမျိုးမျိုးတကောဖန်ဆင်းနိုင်တယ်မျိုးမျိုးအထွေထွေမျိုးမျိုးတကောဖန်ဆင်းနိုင်တယ်အနီကိုဝေပြန်ဝေအနီချေအောင်စသည်ဖြင့်ပေါ်တယ်အကုန်လုံးမျိုးမျိုးဖန်ဆင်းနိုင်တယ်ကောင်းကင်ပြန်ပြီးချိုးစသည်တွေဒါတွေသူကသွားဆောင်နိုင်တယ်အဲဒီတော့ဘိညာဉ်6ပါးလုံးပြည့်စုံတဲ့ဉာဏ်ကသူကလည်း12ပါးရှိတယ်ဆက်လိုက်ပြီးဉာဏ် ပရိသမီတာပဒယဟနာတဲ့သူကလည်းဆင်းတော့ပရိသမီတာပဒယဟနာဆိုတာကတော့ခုနကအပင်ကြီးနေရောအကုန်လုံးပြည့်စုံတယ်သူကဘာထူးတယ်ဆိုရင်သူကအထပရိသမီတာဓမ္မပရိသမီတာမြေတုတ်တိပရိသမီတာပฏิဘာနာပရိသမီတာဆိုရယ်ဒီသမီဒီညာ၄ပါးပို့ပြီးတော့ရအထပရိသမီတာရတဲ့အတွက်အ ਨੇ ရိပဲတွေဒါကြတယ်သူကကိုယ်ပေါ်ပြပြသိတယ်ဒီလိုဆင်ញင်လိုက်လို့ရှိရင်လည်းဒါလည်းကိုယ်ပေါ်ပြပြသိတယ် ဓမ္မပရိသမီရာသိတဲ့အတွက်ဒေသနာဒေသနာတွေကိုသူကပိုင်ပိုင်ခြားခြားသိတယ်။နိရောဓိပရိသမီရာသိတဲ့အတွက်မဂရပါဠိဘာသာစကားတွေအမှားမှန်တွေသူကဝေဖန်နိုင်တယ်။ပရိပါဏပရိသမီရာပြည့်စုံတဲ့အတွက်ဉာဏ်တွေချွချွလန်းလန်းပိုင်ပိုင်ခြားခြားဒါအပြီးတဲ့ဉာဏ်ပညာတွေထူးထူးခြားခြားတွေဖြစ်တယ်။ပရိသမီရာ၄ပါး။အဲဒါကတော့အခုဗမာများဗမာပဲမယ်လို့ ကိုယ်ဘာသာစကားကိုပြီးနားလဲတာမှတချို့ပုဂ္ဂိုလ်ကကိုယ်ပဲရသည်တယ်ချို့ပုဂ္ဂိုလ်သိမ့်မသိချို့ပုဂ္ဂိုလ်ကပြောဆိုဖြစ်ုံသာဖြစ်တယ်အလဲအိဗယ်တွေလည်းသိပေါက်လာတာမဟုတ်အဲတချို့ပုဂ္ဂိုလ်တွေကသူကဘာသာစကားလေးတွေမှာကိုယ်ပဲရသည်တယ်ကိုယ်ဘာသာစကားလေးရဒီလိုပြောလို့ရှိရင်မှန်တယ်ဒီလိုပြောလို့ရှိရင်မှားတယ်အဲဒီလိုမပြောသင့်ဘူးစသဖြင့်အဲ့ဒါတွေအကုန်လုံးသိအဲ့ဒါလိုပါပဲပရိသမီရာညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေက ပါဠိဒေသနာတွေမှာသူကအမှားမှန်တွေကိုအလုံးဝေဘာနိုင်ပြီးတော့ပြီးတယ်အဲဒါထူးထူးခြားခြားဖြစ်တဲ့သီတမိတာညာ၄ပါးအဲဒါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်း12ပါးတဲ့အဲဒါဘယ်လောက်တိုးလာလဲဆို12ပါးတွေသူကနောက်ထပ်တိုးလာတယ်ပညာဝိမု ക്ത 12ပါးတော့ထားရပါတော့ဥပဒေဘာဝိမု ക്ത 12ပါးတိုးလာတယ်ဒေဝိဇာလည်း12ပါးတိုးလာသာလပိညာက12ပါးတိုးလာသီတမိတာပတ္တက12ပါးတိုးလာ 12ပါးလေးတွေတိုးလာ12လေးတွေ46ဟာ12လေးတွေ48တိုးလာအဲ48တိုးလာတော့အခုတရားလဲထည့်မယ်ဆိုရင်ဖြင့်148ရှိမှာပေါ့ဟိုမှာတော့ဒီမဲ့ပုဂ္ဂိုလ်တွေနှုတ်ထားတဲ့အတွက်140နဲ့နှစ်ဆိုပြီးတော့140နဲ့အဲ142ပါးဟိုမှာပြရတာပေါ့အဲဒီလိုခွဲတဲ့နီးတွေလည်းရှိပါတယ်ဒါပေမဲ့လို့ ဒီသုံးတဲ့ဒီထကရာမှာတော့ဒီလောက်ပဲခွဲကြပြီးထားပါတယ်ခုနပြောတဲ့ဥဒဝဝိမုဒ္ဒ12ပါးဆိုတာလည်းဒီ12မျိုးပါပဲဂုံတူးရှိတာတခုပါတေဝိဇာတို့သာရဝိညာတို့ပိတံပိတာပါဒတို့12ပါးတွေဆိုတာလည်းဒီ12ပါးပါပဲဒီမျိုးတွေကပါပဲသူတို့ဂုံထူးသွားတဲ့အတွက်သူတို့ကိုဒီတာထုတ်ပြီးတော့ကြားထားပါတယ်နောက်ပိစိကဗုဒ္ဓဘုရားတွေထည့်လိုက်လို့ရှိရင်တခါတိုးတိုးလာတယ်ပိစိကဗုဒ္ဓတပါးဘုရားတပါးထည့်ရင်လည်းတိုးလာတယ် အခုဒီမှာတော့သေစကဘုရားဘုရားတွေလည်းဒီယန္တာတွေထဲမှာပါတော့ပါတယ်။ဒါကြောင့်သောတာပန်24ပါးသရဂံ12ပါးအနာဂံ48ပါးယဟနာ12ပါးအလုံးပေါင်းအရိယာပုဂ္ဂိုလ်96ပါးဖြစ်ပြီးဒီထဲမှာမဂ္ဂရံပုဂ္ဂိုလ်၄ပါးထည့်လိုက်လို့ရှိရင်အရိယာပုဂ္ဂိုလ်များပါတိယဖြစ်သည်အဲဒီအရိယာပုဂ္ဂိုလ်ပါတိယတွေဟာမြတ်စွာဘုရားဤသာသနာတော်မှာ

ပူဇော်ပါသည်ဆိုတော့အမှန်တန်ကိုလေးနဲ့တဲ့စကားပါပဲလေအမှန်ကောင်းပါတယ်ပြီးတော့မိမိတို့ကိုယ်တိုင်လည်းပဲဒီလိုအရိယာအစ်စ်ဖြစ်အောင်အားထုတ်ရမှာပဲမဖြစ်သေးရင်လည်းဖြစ်အောင်အားထုတ်ရမယ်တစ်စိတ်တစ်ပိုင်းဖြစ်ပြီးလို့ရှိရင်လည်းတရက်တိုးတက်ပြီးတော့နောက်ဆုံးအဲဒီရဟနာပုဂ္ဂိုလ်10 10မျိုးတွေကတစ်မျိုးဖြစ်အောင်လို့တော့အားထုတ်ရမယ်နောက်ဆုံးအဲဒီကြောင့်အားထုတ်ရမှာပဲအဲဒါကြောင့် ဒီလိုသောအရိယာအဖြစ်ဖြစ်အောင်ကျင့်ကြံပွားများအားထုတ်နိုင်ကြပါစေလို့ကိုယ်တိုင်လည်းပဲအားထုတ်နိုင်အားထုတ်ရမယ်သူတို့ဘာတွေလဲဒီလိုဖြစ်အောင်အားထုတ်နိုင်ကြပါစေလို့အာဘိတာတယ်ဗျာဆောင်းပုဂ္ဂိုလ်ဒီမှာမိကုန်းချုပ်ထားပါတယ်ဒါလေးဆိုပြီးတရားသိရစေဒီနေ့တော့ကုန်သွားပြီဤယပါတယာဤပါတယာအရိယာပုဂ္ဂိုလ်ပေါင်းအားဤပါတယာယောစေလေးမြာယောစေလေး ပူဇော်ပါကုန်၏ဤသို့သောအရိယာစိတ်ဖြစ်အောင်ကျင့်ကြံပွားများအားထုတ်နိုင်ကြပါစေဒီကနေ့တရားဟောပြီးတော့နောက်တော့ဒီကဆရာမွေးကြည်တာနဲ့တရားဟောကနားထားရအောင် ဒီလိုသောအရိယာပုဂ္ဂိုလ်အစစ်ဖြစ်အောင်ကျင့်ကြံပေါ်များအထုနိုင်ကြ၍မိမိတို့လူရှိအပ်သောမညာပူညာတို့ဖြင့်သင်္ခါသိငြိမ်းသောနိဗ္ဗာန်ကိုမြင်၍မိမိတို့လူရှိအပ်တဲ့အတိုင်းအရိယာပုဂ္ဂိုလ်အစစ်ဖြစ်ကြပါစေကုန်သတည်း